ဒီမဝတ္တသုံးပါနောက်ပိုင်းကနှစ်ကားထားလို့အရင်ကဟောတာကျန်တော့တယ်အောင်မင်းဆက်ဟောရအောင်ကောတုဒ္ဒတရတိဩဃံကောရတရတိအနောအာပတိထေနလာမေခောကံမေရဏပိယတိဗန္တိငသရယဣဒဤလောက၌ဟောဘေဒရာပုဂ္ဂိုလ်သည် ဟောကံဟောကလေးပြတန်းရာရိယောဂီရင်ကိုတရတိကူးမြောက်ကြော်လွန်နိုင်ပါလိမ့်မည်ဟောဘယ်သောပုဂ္ဂိုလ်သည်အာနဝံအလွန်နဲ့ကျေသောသန္တရာဟုသောဤအိုင်ကြီးကိုတရတိကူးမြောက်ကြော်လွန်နိုင်ပါလိမ့်မည်အပတိထေ အောက်နိုင်လည်းတည်ပြားမရှိတော့နာလာမေထက်နိုင်လည်းဆဲဆိုင်ထပြမရှိတော့ဓာမီရေနဲ့စွာတော့တံမြာ၌ကောဘယ်သောပုဂ္ဂိုလ်သည်နာတိရတိမနှင့်မြုပ်ခဲရှိပါသည်ဟိမဝဒနာကမြတ်စွာဘုရားကိုမေးနာလေးနဲ့တည်းမေးခွန်းပါဩဃရေရင်ကို ယ်လိုပုဂ္ဂိုလ်ကျွယ်လွန်မလဲဘယ်လိုဘယ်လိုကျင့်မလဲဩဃလေးကသံဃာရည်ရင်ကိုကျွယ်လွန်နိုင်တယ်သံဃာရည်ရဲ့ရည်အညီကိုကုညကျွယ်လွန်ပြီးသွားနိုင်တယ်လို့ပြောတာကာမောကမောကဒိဋ္ဌောကအဝိဇ္ဇောကဟောကကြီးလေးပါးရှိဟောကဆိုတာယူပြီးကြောင်းတယ်ဒီလောကမှာရှိရှိ ဒီလိုအောင်နေမိုးရင်းဆိုတော့ဒီအာကြီးရဲ့အရာဆိုတော့ချင်းဒီရှိနေတာမကြောက်ကြကောင်းပါအဲဒီရောင်းနေကြတာလည်းရှင်တော့ခုနိုင်ရင်ခုရောမခုနိုင်ရင်တော့နင်းမြုပ်ဖို့ရရှိတာပဲနင်းမြုပ်ပြီးသေဖို့ရပဲဩကဆိုနင်းမြုပ်ပြီးတော့တတ်တတ်တယ်လို့ရေးရရှိရဩဩကနင်းမြုပ်ပြီးကကတတ်တတ်ပြီးဝန္တတိရှင်လာရဲ့ ပြည့်မြုပ်ပြီးတတ်မယ်လို့ပြင်ညာထားတယ်လို့ပဲဒီကြီးကြောင်းကြီးသတ္တဝါတွေကိုသိစေတတ်တာကြောင့်မောရိယာဒီမှာကြီးအာကြီးတဲ့ကြတယ်ဆိုရင်ဒီသမောပြီးတော့ဒီပစ္စည်းကုန်တာတွေအများကြီးပါပဲကာမရာယူရင်ကလည်းဒီတိုင်းပဲကာမောဘဆိုတာကာမအာယုန်တွေနှိမ့်သက်ပါရပြီးတော့နေတဲ့သက္ကနာနှိမ့်သက်ပါရမှုပါပဲ ကာမအယုံတွေလူချင်းနေတဲ့ตายရပြီးတော့နေတဲ့လားကာမောကကာမောကရည်ကြီးကြောင်းနဲ့ရောက်သွားလို့ရှိရင်လည်းကာမဘုံတွေကြောက်လဲနေကာမဘုံအယုံတွေနေတဲ့ตายရပြီးနေတဲ့အတွက်မရသေးတဲ့ကာမဘုံအယုံတွေရအောင်ရပြီးသားတွေလည်းပဲအကြောင်းမပြေရအောင်ကောင်းချောက်ထိမ့်သိမ့်ပြီးတော့နေကြရဒီလောကမှာမင်းတို့သေတို့ ဆိုတာတွေကနာမည်ကြီးတဲ့ပုဂ္ဂိုလ်တွေလေမင်းနေမှာသာမဝအယုန်တွေလူကြီးတိုင်းရပြီးတော့နေတော့အဲဒီသာမဝအယုန်တွေအများဆုံးလို့ဆိုရမှာပါပဲသာမဝအယုန်တွေရရလည်းအများကြီးဆုံးမပြရပါတယ်မင်းဆိုတာဒါလည်းပြည်တဲ့နောက်ကုသကောင်းမှုရောက်မင်းကြီးရတယ်မင်းကြီးတွေနေရတယ်ဆိုတော့သူစိတ်နေကြည့်လိုက်တော့သူကဟုတ်မလို့လို့ကောင်းမလို့လို့သင်ရဒီဆရာစဉ်းစားကြည့် မင်းပြောတယ်ဆိုတော့ကောင်းတာမဟုတ်ဘူး။ရာဇဝင်နဲ့ကြောက်ကြည့်မှာအဖြစ်ကြတယ်ကောင်းတာရာဇဝင်မှာမင်းစိတ်ကလေးမင်းချမ်းသာလေးကြည့်လို့ရတယ်။တခြားရာဇဝင်တွေထားအောင်ဗမာပြည်ရာဇဝင်တွေပဲရှိရ။ဗမာပြည်တို့ဗမာပြည်ဆိုဒီလုံးပေါ်လေးမွန်ရာဇဝင်တွေရောဗမာရာဇဝင်တွေရောအဲဒီရာဇဝင်လေးကြောက်ပြီးကြည့်လိုက်လို့ရှိရင်တော်တော်စိတ်ကြပြကောင်းတာပဲ။ကိုကြည့်ရင်ချမ်းသာလေးမရတာလေးရဖို့ရရပြီးသားလေးကမပြတ်ဖို့ရဒီတမ်းမွေး စကြဝဠာလူတွေများစွာကိုစကြနှိမ့်ဆက်ပြီးတော့လို့စားကိုရှိစိန်နဲ့ဒီမြောင်လို့ရတော့ကြတော့ကောင်းတာဒီနေ့ကရာဇဝမျိုးအကြောင်းနဲ့စပြီးတော့ကြည့်လိုက်မွန်ရာဇဝကငါမင်းသားတယောက်အကြောင်းညာဟောပြရတာဒီရတာကဒီနေ့ကျင်းနေဘူးကဒါကြောက်ကြကောင်းတာလေဒါတော့ကြောက်ကြကောင်းတယ် သူမင်းကြီးရောက်ရသူလည်းဒီတိုင်းနေလို့ရှိရင်သူတက်နိုင်တဲ့ပုဂ္ဂိုလ်ကသူလည်းတပ်ပြင်မှာကြောက်လို့ထွက်ပြေးလာပြီးတော့သူမင်းကြီးရအောင်လို့သူကြံရတာသူနောက်ကလူတွေခါရလက်နဲ့ကင်နေလူတွေ30နဲ့တစ်ခါကလောကဖြစ်တဲ့ပုဂ္ဂိုလ်တွေခေါ်ဖိတ်ပြီးတော့အရေးကြောင်းတကယ်ရေးကြည့်တဲ့အကြောင်းရှိတယ်လို့ခေါ်ဖိတ်ပြီးအဲဒီလူတွေကိုခါရတဲ့ပြည့်ပြီးတပ်ပြတာဘူးလူတွေကလည်းနဲ့မပါဘူး အဲကြောက်ကြကောင်းတာပဲလို့သိရတဲ့ဥစ္စာအရင်မရှိနေဘူးအဲဒီအကုသိုလ်တွေကဘယ်လေးပါးဒီဟူသောဒုက္ခတွင်နိဗ္ဗာန်တွေပဲကာကမောဘကာမယဉ်ကြောမျောပြီးတော့နိဗ္ဗာန်ရတယ်ဒီနိစ္စမှာမင်းဖြစ်ခဲ့လို့ငရဲကြပြီးတော့ငရဲကြလို့မင်းမလုပ်ချင်တော့တကားလား လူအရောဆောင်ပြီးတော့နေတာများအားရကြတော့ကောင်းတာပဲလူတွေကြောက်ကြတော့ကောင်းတာပဲကြောက်လို့သူစားလူအရောဆောင်ပြီးတော့နေရအဲဒီကကာမအယုံအလိုရှိရတဲ့ကိုယ်လိုရှိရတဲ့ကောင်းကြီးဆန်းတာတွေရအောင်ဆိုပြီးတော့ကြံစီရအားထုတ်ရကာမယုံရောမျောတာလေအမှန်တန်ကြီးကြတဲ့အကုသိုလ်တွေပဲမထေဖြစ်တယ်ဆိုတာကတော့အကျိုးကံသက်သက်နေပါပဲဒါပေမဲ့သူတို့တိတိကျကျကလည်းပဲအများကြီး ပညာရဲ့ခွင့်အရေးတွေယူပြီးတကလားဒီလိုသိရတဲ့ဟာတွေလည်းရှိ။အဲဒီလိုဆိုရင်လည်းဒါတွေကလည်းကြောက်စရာကောင်းတာပဲနော်။သာမန်ပုဂ္ဂိုလ်တွေအနေနဲ့လည်းပဲညီတို့လိုရှိရတဲ့ကောင်းကျိုးဆန္ဒတွေရအောင်ဆိုပြီးကျင်ရတာ။ဒီလိုပုဂ္ဂိုလ်တွေကခိုးရတဲ့ပုဂ္ဂိုလ်တွေခိုးပြီးတော့ကာမဂုဏ်သိနေရအောင်လို့သာသနာ့ဓမ္မတိုက်တဲ့ပုဂ္ဂိုလ်တွေကဓမ္မတဲ့လူရပြီးတော့ကာမဂုဏ်တွေတည်တော်ရ အကျိုးပုဂ္ဂိုလ်တွေကလည်းသူကတည်းကသတ်ပြပြီးတော့ကိုယ်ချမ်းသာရေးလောက်ရတာပဲ။လည်းကြောက်ကြသိကောင်းတာပဲ။အဲ့တော့ဒီမနေ့ကသတ်ပြီးတော့ကိုယ်တည်းကလေးတခုစီရမှုစီရချမ်းသာနဲ့ပြည့်စုံလို့ရ။အမှန်တော့ကြောက်ကြကောင်းပါလား။ကြောက်စဉ်းစားကြည့်တယ်ကြောက်ကြကောင်းနေတယ်သတ်တော်နဲ့မနေ့ဘုံတတ္တဝါတွေသတ်ပြပြီးတော့တမိုးတယ်လို့ရှိရစီသတ္တဝါတွေသတ်ပြတမိုးတယ်လို့ရှိရ။မှန်တော့ကြောက်ကြကောင်းတာတွေပဲအခုလိုတွေပြည့်သွားတာ။အဲဒီလိုလည်းလိန်ကြီးပြောပြီးတော့ ကိုစီဝါရေးကိုချမ်းသာရေးကြောင်းလည်းလောက်ရတယ်အဲဒါတွေကကာမရေညောညောပြီးအကုသိုလ်တွေပွားတယ်အဲဒီအကုသိုလ်တွေကြောင့်ပယ်လေးပါးညံ့ညွတ်ပြီးတော့ပွားရဒုက္ခတွေရောက်ကုသိုလ်ကောင်းမှုတွေကြည့်ပြန်တဲ့ကာမုံတွေတာရနေတဲ့ပုဂ္ဂိုလ်ကကာမုံထဲမှာပဲလဲပြီးကာမလောကမှာပဲလဲပြီးတော့ဘဝတိစီရဥရနာရတိရဒုက္ခတွေရောက်ဒီကြည့်ပြီးတော့လည်းသနိကြတရားဒါနာကြည့်ပြီးတော့လည်းတရားဒါ ခွင့်ရရပြီးတော့နေရစဉ်ကောင်းစဉ်ကောင်းတွေရနေတယ်မယ်လို့ကာမအယုံနှစ်သက်ပါရနေတဲ့ပုဂ္ဂိုလ်ကာမတွေကမဆက်ကျင်ဘူးကာမဘုံနဲ့မှပါရနေတာပဲလူကြီးလောကလောနတ်ပြည်လောကလောကာမဘုံနဲ့မှလည်းရောက်ပြီးကာမချမ်းသာတွေနဲ့ပဲပြောနေကြတယ်ကာမချမ်းသာတွေမရှိတဲ့နေရာဆိုရင်တဲမကြဘူးဇမလောကတော့တဲမကြဘူးဇမလောကမှာဇမတွေယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ကာမအယုံတွေမရှိဘူးဆိုတော့တဲမကြဘူး ဒီလိုကပြောကြတယ်အဲဒီဇမတွေရောက်သွားရင်စိရိတော့ရလားမတော့ဘူးဟာမြင်ကြပါဘူးတဲ့စိရိကြိုက်တဲ့ပုဂ္ဂိုလ်ကသူစိရိမတော့ရတယ်ကိုမကြိုက်ဘူးအဲဒီနေရာတွေပြောကြပြီးသမင်းနဲ့မစားရဘူးပါအဲဒီစားတော့ကြိုက်တဲ့ပုဂ္ဂိုလ်အနေနဲ့ကြည့်လိုက်ရင်ဆိုတော့ပြင်ပြင်ဟာတွေရတယ်မစားမတော့ရပဲနဲ့နားပြနေတယ်လို့လည်းခင်ရင်နဲ့တင်ပါဟုတ်မှာမကားပါဘူးမစားပဲနေတာသူကကောင်းနေတာမစားပဲနဲ့မစားလောက်မဲနေတာအခုလူပြေမှာတောင်မှ စာရမစားရင်းနဲ့နေနေလို့ရှိရင်ကောင်းတာပဲအကျိုးသာလောင်မှုတည်တဲ့ပုဂ္ဂိုလ်တွေကမကြမ်းကြခဏခဏစားရဒုက္ခရောက်တာအကျိုးတစ်ခါလောက်စားထားလိုက်ပြီးရောတနေလုံးတညာလုံးမစားပဲနေနေဒါသိနေနေမဟုတ်နည်းနည်းတော့ရုံမစားလိုက်နေနေနေတာပဲအဲ့ဒီပုဂ္ဂိုလ်ချမ်းသာတာပဲဒီပုဂ္ဂိုလ်ကခဏခဏစားတော့ခဏခဏစားရတာဟုတ်မကြမ်းကြစားကိုစားဒုက္ခတွေရောက်စားရတယ်ဆိုတာကောင်းလို့စားရတာမဟုတ်ဘူးကိုယ်ရဲ့ကသာလောင်မှုတည်မှုကြောင့် ကိုယ်ရင်ကံကိုအာရုံတွေကခံစားရတဲ့အကုန်လုံးပါပဲအဲဆာလမုဒ္ဒိတဲ့တဏှာကြောင့်ပဲဒီကာမဂုဏ်တွေကောင်းတယ်ထင်ပြီးတော့ပါရနေကြတာအဲဒီဆာလမုဒ္ဒိတဲ့တဏှာလေးထုတ်လိုက်တဲ့ပြင်ဘာမှတရားတွေမျှော်လင့်ကြရမရှိဒါပေမဲ့လို့အဲဒီကာမအာရုံဆာလမုဒ္ဒိတဲ့ကာမောကဆိုတဲ့ဒီကြီးကြောင့်နဲ့မှားနေတဲ့ပုဂ္ဂိုလ်တွေကကာမအာယုန်လေးနှစ်တဲ့အာရနေကာမအာယုန်ကဆက်သက်ဆက်မြတ်ဖို့ရတယ်မကြမ်းအာမထုတ်ဘူးမြတ်စွာဘုရားဤသာသနာတော်ကြီးနဲ့တွေ့တော့ ။ဒါများကိုဆင်းရဲတာလုံးဝလုံးဝကြောင်းအကျင့်တွေရှိနေပေမဲ့လို့အဲဒီလိုအကျင့်တွေကိုအမ်းထုံးနိုင်မှုဒီလိုပုဂ္ဂိုလ်တွေကကောင်းကောင်းအောင်နဲ့ပြောနေတာမထွက်ကျင်ဘူး။သူကမထွက်ကျင်လို့ထွက်မယ်ဆိုရင်ထွက်နိုင်တာပဲ။အဲသာပြောပြီးသာသနာနဲ့တွေ့ပြီးတစ်သက်လုံးကျမ်းမှာမဆန်းတာကနဲ့သာသနာဓမ္မတရားတွေနဲ့ကြားရတရားထုံးမယ်ဆိုအထုံးနိုင်တဲ့ခွင့်ရည်တွေရဒါပေမဲ့လည်းကာမုံတွေကမထွက်ကျင်တာနဲ့သူအမ်းထုပ်ဘူးအထုပ်ကတရားထုပ်ကိုခေါ်တာတော့မလာဘူး။သူအကုသိုလ်မရှိပါဘူး။ သူပြုထားတဲ့ကုသိုလ်တွေရှိနေတာပဲသူချမ်းသာတာချမ်းသာတွေသူရကျင်တာအဲ့ဒါနဲ့ပဲသူနေကျင်တာပဲမရတော့မထွက်ကျင်ဘူးအဲဒီတော့ကာမောကတာမကြီးကြောင်းနဲ့မျောနေလို့ရှိရင်တဲ့အကုသိုလ်တွေပြုလို့ရှိရင်အပေတွေကအဲ့ဒါဆိုးရတဲ့ဌာနတွေမျောပြီးတော့နင်းရုပ်သွားလိမ့်မယ်ဒုက္ခတွေရောက်လိမ့်မယ်ကုသိုလ်ကောင်းမှုတွေပြုတဲ့ကာမယဉ်ကြောင့်မျောတဲ့ပုဂ္ဂိုလ်ကာမဂုဏ်အယုန်တွေဒါနှစ်သက်နေတာနဲ့ အဲဒီကတော့မလုံဘူးဒီထဲမှာပဲလူဖြစ်လိုက်နားဖြစ်လိုက်ဆရာဘွားကဥရနာဆရာဒီထဲမှာဆိုရင်သူဆရာတာလည်းအများကြီးရှိမှာပေါ့အဲဒီဒုက္ခတွေညောနေတယ်ဒါဓမ္မယဉ်ကြီးကြောင့်ကဘဝယဉ်ကြီးကြောင့်ကဘဝရာကဒီဘဝအာယုဘဝတွေတားနေတဲ့ပြမာတွေကလည်းကြည့်ရတယ်တို့ကလည်းပဲတို့ကလည်းအရှင်ကြီးတာပဲသက္ကာပြမာကြီးတွေကသူကသူသူထင်နေတဲ့သူကကြိုးတယ်ဒါကြရတဲ့ခါဟောလို့ပါ သတ္တိယဝိယဩမထောသေချမနောမထိုက်သူကာမရာဂပဟာနာယပတောဘိက္ခုပြိယေသူကလူပြနာပြည်ဖြစ်တော့တက်ကတိုးတာကိုလူဆိုလို့ရှိရင်အခုကတက်တန်းတရားအောက်မှာရှိနေတာနတ်တရားပြည်နေတော့တက်သိတိုးတာပြောဓမ္မကတော့ပြောကြတယ်လူတွေကကြည့်လိုက်လို့ရှိရင်ကိုယ်ကောင်လေးတွေကြည့်တယ်တို့ရပိုင်းတော့ပဲအဲ့ဒါရှိတယ် အဲဒီလိုကိုယ်ကောင်လေးရထားတာတတာဖြစ်ပြီးပေးနေရမယ်ဆိုကြောက်ကြသိကောင်းတာပေါ့ဘုရားကကြောက်ကြကောင်းတယ်အဲဒီလိုပဲဇမားကြီးလိုက်တဲ့ခါကလာလူတွေလည်းခဏခဏဖြစ်လိုက်သေးလိုက်အခုလိုကောင်းမှုရှိတဲ့ပုဂ္ဂိုလ်လူပဲထားဖြစ်လို့တော်ရရဲ့ကအပေလေးကိုမကြသေးနဲ့နတ်ပြည်ပြန်နေနတ်တွေလည်းခဏခဏပေးနေတာတွေမြင်ရတော့ဒီလူတွေနတ်တွေဟာဘာကြောင့်ဒီလိုတက်တူရတယ်လဲဆိုရင်ကာမရာဂရှိနေလို့တဲ့ကာမအာယုန်တွေပါရနှိမ့်သက်ကြနေလို့အဲဒီကာမရာဂကို ပယ်နိုင်တဲ့ဇန်တွေရအောင်အားထုတ်လို့ဇန်ရလို့ရှိရင်တို့လိုဇမားတွေရှိအသက်ရှင်မှာပဲတဲ့တို့ကကြီးပဲပြီးတော့ဗတ္တိယဝိယဩမထောတေဇမနောအမထေတိကာမရာဂပဟနာယတတောသိက္ခုပရိသေစီသိက္ခာတာဝေယုဗတ္တိယလာမပြန်ဩမထောဝိယဗတ္တိယလာမရှင်ဩမထောဝိယဉာဏ်ဝ၌ ကိုယ်ခံရသောသူကဲ့သို့၎င်းမတကေဥထိတ်ထ၌ဒေသမန္နောဝါမိတော်ခံရသောသူကဲ့သို့၎င်းကာမရာဂဘာနာယကာမရာဂကာမောအာယုန်တာနှိတ္တတော်ຢာကကိုပယ်ခြင်းဟာဒိဋ္ဌိယာမိတ္တောအမှတ်ရသည်ဖြင့်ဘိဝေစေခြင်းဟာ၏ အဲရင်ဝလှန်ကြည့်မယ်ဆိုလို့ရှိရင်အဲဒီလှန်နှုတ်ဖို့ရရည်ကြည့်တယ်ဒီလိုမျိုးကြတယ်အဲဒီရင်ကြည့်ဒီလိုဒါတော့ဓမ္မိုးရှိတဲ့ပစ္စည်းကိုခိုးခိုးကြကြတိုင်းဒါပဲဖြစ်ဖြစ်ပေါ်နေတော့အဲရင်လှန်ကြည့်နေမှာတော့ဒါနဲ့ထိုးခံရမှာတော့အဲဒီလှန်နှုတ်ပြီးတော့သက်တာသက်တာကျမ်းမာကျမ်းမာကြောင့်ပုဂ္ဂိုလ်ကိုရသေရင်ကျင်နဲ့သေရင်သွားပြီးဒါကလည်းကိုယ်ကိုရရည်ကြည့်နေတာပဲဒါလည်းရည်ကြည့်တာတော့မရှိဘူးဒါခဏဖားပြီးသဖြင့်လည်းကိုယ်ရရည်ကြည့်တဲ့လောက်လိုက်မှပဲလုံးနေကြမရှိဘူးဒါရည်ကြည့်ဆုံးပဲ ကောင်းပြီးတော့နေပြီတဲ့။အောင်တယ်ဆေးဆေးကလူတွေမှာသိကြတာကိုသူကလည်းတို့လည်းလောင်းရတယ်။အဲစရင်ကြီးတော့ကောင်းပြီးတော့နေပြီ။ဟွန်းဘုရားရင်လောင်းလာတယ်မှာရောင်းနိုင်တော့ဒီွက်တို့နဲ့အဲခါနဲ့ပါလေကိုကြည့်ပြီးကြောက်ကျင်လောင်းလာတယ်။အခုလည်းလောင်းလာတယ်။အဲစရင်ကြီးလောင်းနေပြီဆိုတာကလည်းစရင်ကြီးလောင်းနေအဲဒီကြီးလောင်းနေဆိုရင်ရင်းတွေကရေးကြည့်ဆုံးပဲ။ဒါ ဒီစရင်ကြီးလောက်သာထားအောင်တော့နောက်မှပဲငိမ့်မယ်ဒီကိစ္စအရေးကြီးတာသူ့ရဲ့အရေးကြီးတာလေးလုပ်လိုက်အောင်ပါပဲလို့ဒီကိစ္စလုပ်ကိစ္စကိုအရေးကြီးလို့ကြာမရှိဘူးစရင်ကြီးလောက်သာငိမ့်မယ်အရေးကြီးဆုံးပဲအဲ့ဒါဥပမာလိုကပေးတယ်ဆိုတော့ကောင်းတဲ့ဥပမာတွေပါမနာကောင်းတဲ့ဥပမာတွေဘာလို့ဖြစ်အရေးကြီးတယ်ဆိုတော့ကာမရာဂဘာနာယကာမရာဂကိုပဲခြင်းဟာကာမဂုဏ်အာယုန်တို့တမ်းနဲ့ဖြစ်တဲ့တော့ ဇာကကိုပယ်ခြင်းဟာပြိပယ်စေအထုရမည်တဲ့သမရာကပယ်ဖို့ရသမရာကကျင်းတဲ့ဇန်တရားတွေကြောင့်အထုရမယ်ဒီဆိုတာဒါပါပဲသမရာကကအနာဂါမိနဲ့ချင်းပယ်ဖို့ဆိုရင်တော့သူကအကောင်းသားပါပဲသူကအဲ့ဒီလိုရွေးချယ်မဟုတ်ဘူးရွေးချယ်အားလျော်ကအနရိပဲလည်းဆိုတာဖြစ်ရွေးချယ်ကယူပါဇံအာယူပါဇံယူပါဇံနေရရုံတော့သူကယူရထားတော့သူကမလေးနဲ့ပဲဖြစ် အကုန်လုံးကာမရာဂတွေပယ်နေအောင်ဆိုရင်တော့ဒါလေးနဲ့ပါတယ်မလေးနဲ့ပဲပြည့်အဲဒါကြောင့်မြတ်စွာဘုရားသူ့ကိုဉာဏ်ကြတယ်မြတ်စွာဘုရားပြင်းနေသတိယဝိယဩမဒတေသမနောအမတေကေသကာတိပိဘာနာယတတောဘိက္ခုပရိသေတိသတိယလာနာဖြင့်အမထဝိယယေဝ၌သူ့စိတ်ခံရသောသူရဲ့တော်၎င်း မတရေကောင်းနေတဲ့ဒိဋ္ဌမနောကမိလောင်ခံရတော့သူရဲ့ဆို၎င်းဒိဋ္ဌိယာနီတက္ကာရိဒီဘာနာတက္ကာရိဒီကိုပြောရတော့ငါအတော်မရသည်ဖြစ်ပြိပစေရှင်300ဤအဲရှင်ဝါလောင်ကြည့်နေတဲ့ပုဂ္ဂိုလ်လောင်နှုတ်ရေးကြည့်တယ်လို့ပဲဘာမိလောင်နေတဲ့ပုဂ္ဂိုလ်မိသားစုရင်းကြီးရေးကြည့်တယ်လို့ပဲတက္ကာရိဒီမကင်းတဲ့ပုဂ္ဂိုလ်တွေက သက္ကာရိတိရှင်းဖို့ရသက္ကာရိတိပြန်နိုင်ဖို့ရအရေးကြီးတယ်အဲ့ဒါအရေးကြီးတဲ့ကိုသိရမယ်တတိယရာတိတ်ရင်းကြီးလို့အဲ့ဒါနဲ့ဆိုပြရဟောတာပြရတယ်မဟုတ်ပါဘူးတရားထုတ်ကြတယ်ဆိုအဲ့ဒါတွေလားဒါပေမဲ့လို့အစိုးရငါသာပြသာဗနာနဲ့တွေ့နေတဲ့အခါမှာအဲသက္ကာရိတိပြန်နိုင်အောင်အထုတ်မယ်ဆိုတာဒီလိုစိတ်ကမပြေဘူးကြည့်ကြည့်တာကတော့အဲ့ဒါအရေးကြီးဆုံးပဲမသေးခင်မအိုးခင်မနာခင်မသေးခင် ဉာဏ်ဉာဏ်တဲ့ကံတက္ကရာတိဒါနဲ့အထုံးမယ်လို့ကြိုးစားမှအဲ့ဒီမရဘူး။ဘာယူကြည့်ကြလဲငါယူကြည့်ကြတော့မအားလာပြီးတော့ဘာသာရေးတောင်းပြပြီးတော့ဒါတော့အမရုပ်ကိုလည်းနေတယ်။အဲဒီမှာမြန်မာကြီးကသူတို့ကနာပြည်ကိုမဟုတ်မနာမသေးသလား။အဲဒီတော့အရှင်ပြည့်နေတာလား။သမရာကပယ်နိုင်လို့ရှိရင်ကောင်းတယ်လက်ရှိနေရလက်ရှိနေရတယ်ဆိုပြီးတော့သူကရေးခေါ်ပါတယ်။ အဲ့ဒါဘုရားတော်ကရှိတဲ့ပုဂ္ဂိုလ်တွေကသူတို့ဘဝနဲ့သူတို့နဲ့တာယာနေတာပဲဒီကဆက်မြက်ကိုရသူတို့လုံးမရှိကြအောင်ဒါဆိုကြရင်ဒါကနာနဲ့တွေ့တော့တရားတော်တွေကြားနာနေရတယ်လို့အများလုံးလုံးထွက်တဲ့တရားတွေအထုကိုရအမှုနိုင်ရအောင်ဘုရားတော်ကရှိနေကြလို့ကျင်းအဲ့ဒါဘောဟောကဘောဟောကဘဝရင်နဲ့ပြောနေအဲ့တော့အမှုနိုင်လို့ကျင်းတို့ဓမ္မတရားတော့ပြည့်ပြီအဲ့ဒီကဒါတန်းစုတော့ဒါတန်းစုတော့စုရတဲ့အခါကာလကျရင် ဓမ္မဘုံပြန်ရောက်မှာပါပဲကာမောကလည်းပြန်ရောက်တာပြန်ဒုက္ခလည်းရောက်မှာပါသိသောတာဒိဋ္ဌိအဲဒိဋ္ဌိဆိုတာမိစ္ဆာဒိဋ္ဌိတွေမျိုးတွေများပါတယ်ငါတို့ကတော့မှာဘာသာကြီးကစောက်ကြည့်ပြီးကအင်းဘုရားတရားတော်အရာကြည့်လိုက်မှဆိုရင်အယူမှန်တဲ့ပုဂ္ဂိုလ်တိတ်မှမရှိပဲဒီမှားတာတွေများနေတာမှားကြီးနဲ့မှားလေးတွေဒီလိုကမှားကြီးမှားတယ်ဒီကတော့မှားလေးတွေမှားကြီးဆိုတာဘာလဲဆိုတော့ ကုသိုလ်ကံမရှိအကုသိုလ်ကံမရှိဒီလိုပြင်တော့ဘဝမရှိအဲ့ဒီလိုကြည့်တာကအမှားကြီးတော့လားတော့ဒါတော့အကြီးကျယ်မှားတာလေဒါကုသိုလ်အကုသိုလ်ကိုအကုန်လုံးပယ်ထားမှတာဒီပုဂ္ဂိုလ်တော့ကုသိုလ်လည်းဖြစ်ပြမယ်ရှိအကုသိုလ်တွေလည်းအစူးတမ်းမရှိဖြစ်နေဖြစ်တာမှာပွားနေပွားတော့မှာပဲဒီဒီသားနဲ့မှာကုသိုလ်ကမရှိတော့သူ့မှာဘဝဆက်တန်းကြောက်ပြီးဘဝပေါင်းများစွာ ဒုက္ခရောက်ကိုရရှိတော့တာပဲကောင်းစားကိုရမရှိဘူးဥပမာအရင်ဘာလို့လဲဆိုလို့ရှိရင်လက်ပြင်ငါကြရင်တို့ရှိမှာမဟုတ်ပါဘူးဒီကနေ့ဒီရက်ထဲပဲရှိရှိနေစီတွေအကုန်လုံးသုံးလိုက်မှာပဲဆိုပြီးတော့အကုန်လုံးသုံးလိုက်လို့ရှိရင်လက်ပြင်ငါကြစားကြမရှိဘူးဒုက္ခရောက်ကြတယ်လေအဲ့ဒါလိုအဲ့ဒါလိုဖြစ်မှာလို့အဲ့ဒါကြောင့်ကုသိုလ်ကံမရှိအကုသိုလ်ကံမရှိကုသိုလ်ကံအကုသိုလ်ကံကောင်းမျိုးဆွေးကြမရှိ အဲနောက်ဘဝမရှိဆိုတော့အရင်မှားကြည့်တာအကြီးကြီးမှားတာမှားကြည့်တာအမှားကလေးတွေကတော့အများကြီးရှိပါသေးတယ်အတ္တဒိဋ္ဌိဆိုတော့အတ္တဒိဋ္ဌိကိုလည်းလုံလောက်နေပါအဲဒီအတ္တဒိဋ္ဌိကလည်းကျင်းနေချင်းကျဲပါပဲဒါတော့ဒိဋ္ဌိမှားလည်းရှိတယ်ဘုရားသခင်ကဖန်ဆင်းလို့ဆိုပြီးတော့ဘုရားသခင်အလိုအတိုင်းဆိုပြီးတော့အဲဒီတော့ယူတွေလည်းရှိတယ်အဲဒီမှာတော့သံဃာလည်းသူတို့ မယုံကြည်ပေမဲ့လို့ဘုရားသခင်ကဘာမလုပ်ရဘူးဆိုတော့ဘုရားသခင်ဟောတယ်ဒီညတော်ဆိုပြီးအဲဒီမှာကောင်းတာလေးတွေရှိသေးတယ်ကောင်းတာလေးတွေရှိသေးတာလည်းကောင်းစားဖို့ရတယ်ရှိပါရဲ့မေတ္တာပွားရမယ်မေတ္တာပွားရမယ်သူတို့ဘာဆင်းရအောင်မလုပ်ရဘူးပါစသဖြင့်ဒီလိုအားလေးတွေရှိအဲအားလေးတွေရှိတော့ငါလေးတွေကတော့တန်ခါရအခုလိုပြည့်စရာအကြောင်းလေးတွေရှိတယ်သူတို့ကအမှားကြီးမဟုတ်ဘူးအမှားကလေးပဲကွာအိဒါကြီးတွေကဒီကဘာလုံးသတ္တဝါတွေလိုက်ကြည့်လို့ရှိရင် မရင်သေးတဲ့ဒုတိယကြသူတွေလည်းပဲသူတို့အကြတာဒုသလိုက်မားတဲ့လူတွေရှိတာလဲနားတွေပါလေကိုယ်ပဲပြီးဒီလိုလုပ်နေကြတာရင်သေးနေပါတဲ့ဆက်လူတွေမှာလည်းသူတို့ရဲ့ဆရာဆက်ဆက်ကမိဘဆရာဆင်ဆက်ကနေပြီးလာတဲ့လူဝါဒမှားအများကြီးအနေနဲ့ကြောက်နေတယ်ဒါဘုရားတရားတော်ကအယူမှန်လေးဆိုတာဘုရားတရားတော်ဆုံးကားတဲ့အချိန်လေးဆုံးကားတဲ့ရပိုင်းလေးတာရှိတာပဲ မှန်ရောက်ကြကောင်းပါလေလေအဲဒီမှားတဲ့ယူရည်ကြီးမှာတော့လေမှားတဲ့ယူကနာကိုဆွဲရတာပဲမတော်တာတွေသိတော့တယ်ဆိုရတယ်ဆိုရတယ်အကုသိုလ်တွေကကုသိုလ်ဖြစ်ကြောင်းလည်းလာမြင်လာနေတာပဲအဲတော့အကုသိုလ်မရှိကုသိုလ်မရှိသံဘဝမရှိဆိုလို့ရှိရင်အဲဒါဘဝရောဆိုအကုသိုလ်ကြီးနေကြည့်တော့မှအကုသိုလ်မရှိကြောင်းကုသိုလ်တဲ့သူမလုပ်တော့ဘူးအဲဒါကတော့အပေါ်လေးကသာကိုယူကြောင်း အတန်ကုန်းနဲ့ဆိုတာကြောက်ကြအကောင်းဆုံးပဲအဲဒါတည်းပြင်မိစ္ဆာဒိဋ္ဌိရာတော့ရှိတယ်အဲ့ဒီမှာတော့ကုသိုလ်ဆိုတာနည်းနည်းအကုသိုလ်ဆိုတာနည်းနည်းပါပဲသူတို့ယူဝါဒနဲ့ဟိုဘုရားမြတ်စွာဘုရားရဲ့သာသနာ့ပြင်ကပုဂ္ဂိုလ်တွေဆိုတာတော့မှဘုရားတရားတော်တိုင်းမဟုတ်ဘဲနဲ့အာအယူတွေတစ်မျိုးတစ်မျိုးယူပြီးတော့အမှားတွေကိုအမှန်ချင်းအမှန်တွေကိုမှားထင်ပြီးတော့မပြေမှားတဲ့ပုဂ္ဂိုလ်တွေပြင်မှားတရားတော်တွေပြင်မှားအကုသိုလ်တွေပွားနေတယ်ဒါလည်းရှိတာပဲ ဒီလိုကနိုင်ငံကြောက်ကောင်းတယ်လို့အဲဒါအောက်ဆုံးအပြင်သတ္တဝါဘယ်တော့မှမပြတ်ဘူးသတ္တဝါပြည့်အောင်ကြိုးအောင်လို့ညာမရှိဒီကားလို့ရှင်နေမကောင်းဘူးဆိုပြီးယူပြီးတော့သတ္တရာကြီးတွေရှိတယ်အတ္တကျွဲတွေအဲဒီအတ္တကျွဲတွေရှိနေရင်ကိုနိဗ္ဗာန်ရောက်ကြောင်းကြားသူအာမထုတ်ဘူးဘုံဘုံမယုံနိဗ္ဗာန်ရောက်ကြောင်းကြားအာမထုတ်နိဗ္ဗာန်မရောက်နိုင်သစ္စာတရားသာသနာရေးနဲ့ပြည့်နေရင်လည်းသာသနာတစ်ပါးတွေဟောကြားနေရင်လည်း အဲ့ဒီတရားတွေသူမကျင့်နိုင်အောင်အာမထုတ်နိုင်အောင်သံဃာဝေဆင်းရတာမလို့သံဃာတော်မှာရှင်ဒီရဲ့ပဲအမောကဘောကဒိဋ္ဌောကအဝိဇ္ဇောကအဝိဇ္ဇာဆိုတာသစ္စာလေးပါးတရားမှန်တယ်မလို့အချင်းချင်းအားဖြင့်ဆိုရင်တော့ဒုက္ခသစ္စာတွေဆင်းရဲရင်မသိတာမြင်နိုင်ကြတော့ဘာသာဘာသာပေါ်နေတဲ့ယုံနာတရားတွေကပြလိုက်ပြလိုက်နဲ့ဆင်းရဲကြီးတယ်ပဲအဲဒါလည်းဆင်းရဲမသိဘူးဆန္ဒတွေအကောင်းတွေလို့သင်နေတာပဲအဲဒီအကောင်းတွေသင်နေတော့ ကောင်းတဲ့သင်္သာရီမရရအောင်လိုက်စွာအာထုတ်ကြောင်းရဆိုင်အကုသိုလ်လည်းပြုစုလည်းပြုအမျိုးမျိုးပေါ်တယ်။အကုသိုလ်ရှိရင်တယ်လေးပါးရောက်ကုသိုလ်ရှိရင်တော့ဒုက္ခနာဘဝတော့ရောက်ပါတယ်တော်ရည်ရဲ့သူက။အဲဒီသင်္သာရီကိုသင်္သာနာမရှိတော့ဒီသင်္သာလုံးရလုံးရကြောင်းနဲ့သူအာမထုတ်ခြင်းမဟုတ်။အာမထုတ်တော့မြတ်စွာဘုရားဒါကနာနဲ့တွေ့ရင်လည်းနိဗ္ဗာန်ကလည်းမရောက်ဘူး။ကြောက်ရမယ့်အချိန်မှာမရောက်အခွင့်အရေးတွေကျွန်တော်ဆုံးရှုံးသွား။အဲဒီကာမိယာယူရင်ကြီးတဲ့ ဘယ်လိုပုဂ္ဂိုလ်ကျော်နိုင်မလဲမေးတာဆောက်ကြတော့ကောင်းတယ်စဉ်းစားကြည့်ရင်စဉ်းစားလို့ဆောက်ကြကောင်းတယ်ပဲဒီရင်ကြီးကျော်ဖို့ရရေးကြည့်ရပဲအာတပိတ်ကိုနားလန်းပြီးအဲဒီသံဃာယူရင်ထဲမှာအောက်ကမနှင်းရအောင်လို့ထောက်ကြည့်ရဒါလည်းမရှိဘူးတဲ့အဲဒီဒီဒီကြည့်နေတဲ့ဆိုရင်အောက်ကတဲ့တောင်ကျင်းတို့ကြောက်ဆောင်တို့ဘာလို့ရှိရင်အဲဒီပေါ်ရပ်ပြီးနေရသေးတာပေါ့ သတိရခြင်းရသေးဒီတုံးတို့ဘာလို့မှရတည်နေတယ်ဆိုရအခုတန်မြာရေရေမှာတော့အဲ့ဒီလိုတော့ဟောက်ပြီးပြအောက်ကလည်းမရှိဘူးတဲ့အထက်ကလည်းပဲဒီကောင်းနေပါတော့ဆွဲထားမယ်ဆိုလို့ရှိရင်ရေရေမှာတော့ဒီလိုအောက်မမြုပ်ဆုံးတော့သူနေနိုင်နေတာပဲဒီတန်မြာမှာတော့တန်မြာလည်းမနည်းနေရအောင်လို့ဆွဲတိုင်ထားကြလည်းမရှိဘူးအားလို့ရှိရင်နားလာမယ်ဟောကြပါဘုရားဒါဝနာတော်တွေ မရှိတဲ့ခါကာလဆိုရင်ဟောက်တရားကိုလုံးလုံးမရှိတာပါပဲ။အဲဒါဆိုဘုရားသာသနာတော်ထင်လာနေတဲ့ခါကာလနဲ့ဘုရားတရားတော်တွေအမြဲပြီးတော့ဒီလိုကောင်းမှုကိုကျွားနိဗ္ဗာန်မရောက်သေးတောင်မှအဘယ်တန်တရားတွေမကြောက်ရထောက်တရားရတာမလားဆိုရစက်တိုင်ထားပြရတာမလားဆိုရအဲသာသနာ့ဘာခါကာလငါပြောကြသာသနာမထင်လာတဲ့အရာတွေတအဲဒီလိုနေရာတွေမှာဆိုရင်ဘုန်းတော်ကိုထောက်တရားမရှိတာပဲ။အဲဒီတော့ထောက်တရားမရှိတဲ့သံဃာထဲမှာ ဘယ်လိုပုဂ္ဂိုလ်ဟာမနည်းမြတ်ပဲတည်တော်နိုင်ပါသလဲမနည်းပဲတည်တော်နိုင်ပါသလဲလို့ပြောနေတော့ဒီမေးကအမှန်တန်လေးနဲ့ပါတယ်အဲဒီမေးကိုမြတ်စွာဘုရားကဖြေထားတယ်သင်္ကပုံသွားပြီသာဝတ္တဗိလသံပန်နသင်္ကဝါပိပမာယိဥပ္ပဒါသင်္ကေတတိမှာ ဟောကံတရတိဒုဒ္ဒရံတဲ့ဒီရုပ်ကိုပြောတာနောက်တစ်ခါကျမှအကျေတော့ဒီတော့ခေါင်းရှင်မိရုံပြောတာဒါကတော့ဒီလားရှင်ပြရမယ်ဒီလားဝိသုဒ္ဓဒီလားရှင်ပြရမယ်ရှင်းမှာမဖြစ်တခုမှာသတိရှိပြီးတော့အစ္ဆဒဆုံးပြီးအစ္ဆဒတရားကိုကြည့်ရမယ်သတိရှိပြီးအစ္ဆဒတရားကိုကြည့်ရတာတရားကိုသုတ္တမာရီတော့ကောင်းရပြီဒီတဲ့တမာရီဖြစ် ဉာဏ်သမာဓိဖြစ်စေဥပါဒသမာဓိဖြစ်စေခဏိကသမာဓိဖြစ်စေသမာဓိဖြစ်သမာဓိဖြစ်တဲ့ပြညာဝါသိနေတဲ့အာယုံကိုအနိစ္စဒုက္ခအနတ္တပိုင်းခြားပြီးတဲ့ဉာဏ်ဖြစ်အဲဒီလိုပုဂ္ဂိုလ်ဟာကျော်လွန်နိုင်ရဲ့ဒီကြီးကျယ်နေတယ်သူကကျော်လွန်နိုင်ပါတယ်သတ္တပတိနဲ့ညာရောက်ရင်လည်းကျော်နေနေရတော့ကျော်သွားတာပေါ့လေအပေအပေဟောလမ်းကြောင်းရှိပါနဲ့ဟောလိုက်ရင်လည်းကျော်သွားတယ် နာဂာမိနဲ့ကြောင်းရောက်တဲ့စီရင်ကာမလောကရဲ့ရှိနေပြီးကြီးကြောင့်ကျော်သွားပြီးအရာတမဲ့ရောက်တဲ့ခါကျတော့အကုန်လုံးကျော်သွားပါအဲဒါဒီလားနဲ့ပြည်စုံရမယ်တတိရှိရမယ်တတိရှိပြီးတော့ကိုရင်းတရားတွေကိုရှုရမယ်ရှုလို့ရှိရင်တမာတိဖြစ်တယ်တမာတိဖြစ်ရင်ပညာဖြစ်တယ်ပညာဖြစ်လို့ရှိရင်ဟောကလေးပါကျော်လုံးနိုင်ပြီဒါကအတူကျုပ်တာမင်းမျိုးကတော့အဲဒီလိုကျော်လုံးတာရဟတမဲ့ရောက်လို့ရှိရင်တော့ရဟတကူကလည်းရောက်တော့တာပါဉာဏ်နာဖြစ်သွား အဲ့ဒါတော့ကြီးတဲ့ကတွေအကုန်လုံးကျင်းသွားတာတော့မမြင့်ဘူး။သံဃာထဲမှာမျိုးကိုမနစ်တော့ဘူး။သောတာပန်တွေကတော့ကျော်ကျော်နိုင်တဲ့ကိုယ်နဲ့ကျော်နိုင်တဲ့တိုင်းတိုင်းကျော်နေတာပဲ။မျိုးတဲ့တိုင်းကလည်းမြင့်နေသံဃာထဲမှာပဲသံဃာထဲကမထုံရောက်သေးဘူး။အနာဂါနဲ့ကဓမ္မလောကကတော့ကျော်လွန်တာပဲ။ဒီကလောကမကျော်လွန်နေတဲ့သံဃာထဲနေတုံးမစီတာ။ဉာဏ်နာဖြစ်သွားတဲ့အခါကာလကြတော့ကာမရူပအရူပလောကသုံးပါးက ဘုံဘုံကိုသွားအာရုံတံမြာတဲ့လုံးလုံးမနစ်တော့ဘူးတဲ့။ဒါကြောင့်အောက်မှာလည်းပြည်ပြမယ်ဒီအထက်မှာလည်းဆက်တိုင်းကြံပြီးတဲ့။ဟောကရည်ရင်လေးကြလုံးဖို့ရာသံဃာကိုဆင်းရဲတဲ့မနစ်လို့ဖို့ရာအခုမြတ်စွာဘုရားသာသနာတော်ထဲမှာမိမိတို့ရထားတဲ့တရားတွေအကျိုးသာအထုကြရုံမှာအကျိုးသာလည်းအထုအထုကြပါပြီ။ဒီတက်ပြီးတော့ ဒီနေ့တဲ့ဒီနေ့ဒလားတဲ့ဒလားဒီနေ့တဲ့ဒီနေ့ဆိုတော့ကိုယ်တက်ပြီးဒီကအထိတ်ဆုံးအားဖြင့်အောင်းနိုင်တဲ့ဒီယာမိတဲ့နဲ့ဆက်တဲ့ညာဒီကဇာမယာရည်ရင်နဲ့ကြော်လွန်၍ဇာမယာတွင်မှမနည်းနည်းသောအရာတမအရာတကိုအဖြင့်အတန်းကိုသင်္ညာသာဆက်ရောက်၍မြန်မာပြည်နိုင်ကြပါစေ။အာ နှစ်နေရတဲ့ပြင်ဘယ်လိုပုဂ္ဂိုလ်ဟာဩဃယူရင်ကြလုံးပါပဲလေဘယ်လိုပုဂ္ဂိုလ်ဟာအောက်မှာလည်းဒီဇာမျိုးထက်မှလည်းဆက်ကြံဇာမရှိတော့မြတ်စွာဘုရားဒီထဲမှာမနည်းမြုပ်ပဲနေပါလေလို့ဆိုတဲ့မေဃမေဃကသူအနာ ကျေပြနေနေတဲ့မိဘဖြစ်တဲ့မိဘပြောရတာလည်းအချိန်ကုန်သွားသူကတော့သဗ္ဗဓာသီလတန်တန်းသောဘင်္ဂဝါဒုသမဟိတောဣဇတစင်ဒီပတိငါဩဒံတတိဒုဒရံမြတ်စွာဘုရားအစီပြသာဝရအခါခါသိသီလတန်တန်းသောသီလနဲ့ပြည့်စုံသည်ဖြစ်၏ဘင်္ဂဝါ အခုဉာဏ်ပညာနဲ့ပြည့်စုံနေပြီသုသနာယူသောကောင်းစွာသိရသောဆင်လုံးရှိသည်ဖြစ်၍သစ္စာတဆင်သည်သစ္စာတကိုရင်းတရား၌ရှိလို့ရှိသောပုဂ္ဂိုလ်သည်ပတိမာပတိရှိသည်ဖြစ်၍ဒုဒ္ဒရံကုညောင်းနိုင်သောဩကံကြီးရင်ကိုတရတိကုညောင်းနိုင်၏ဒါကငါထာဆိုတော့ ဖြစ်စဉ်ရတော့မဟုတ်ဘူးဂါထာဂါထာရဲ့ဒီကံအရတင့်တော်တဲ့နေရာမှာတစ်ကလုံးလေးရထည့်ပြီးတော့ယူရတာကငါလည်းငါလည်းပါအရှင်သားကြောင့်နောက်ငါရောက်ရှိရတယ်အဲဒီတိုင်းဆိုတော့သူကရှင်းပြန်မပေါ်ရှင်းပြန်ပေါ်ဆိုလို့ရှိရင်တော့သဗ္ဗရာသာသာသိသီလတံပါနောသီလနဲ့ပြည့်စုံနေသူပထမအရင်ကသီလနဲ့ပြည့်စုံရ ဒါနဲ့ဒီကောင်ပုဂ္ဂိုလ်သီလစင်ကြယ်သီလဝိသုဒ္ဓိသိရတတိနာတတိနဲ့ပြည့်စုံနေရှိရေတတိရှိမှသိနိုင်တတိနဲ့ပြည့်စုံနေရှိရေသုတ္တမာဟိတောကောင်းစွာတည်ကြည်နေဖြစ်ရေတတိရှိရင်တည်ကြည်တာပဲမတတိရှိရင်တည်ကြည်အမတတိမရှိရင်မတည်ကြည်အစရပြန်တယ် ဥစ္စာတာစိန်သည်ကိုရင်းတရား၌ကုလေရှိသောပုဂ္ဂိုလ်သည်ဉာဏ်ဝါအဋ္ဌဉာဏ်နဲ့ပြုစုံမှုဖြစ်စေဩဃံဒုဒ္ဒရံအလုံးနိုင်ဒုဒ္ဒရံကုမြောင်နိုင်သောဩဃံယူရင်ကိုတတိကုမြောင်နိုင်ဒါကတော့ကျင့်စဉ်တဲ့နဲ့ပြန်လိုက်ကျင့်စဉ်တဲ့ဒီဥစ္စာဒီလောက်သဒ္ဒရာဒီလသာမဏေဆိုတဲ့အခါကတည်းကဒီလောက်သင်ကြရမယ်ဒီလောက်ပြည့်စုံနေရမယ်ပထမဆုံးအဆုံး ဒီလားပြည့်စုံပြီးတော့ဘာလို့တော့ဆိုတော့တတိရှိရမယ်တတိရှိလို့ရှိရင်သမာဓိရှိတာပဲဒါသမထအာယုသမထအာယုမှာတတိရှိပြီးဖြစ်စေဝိပဿနာအာယုမှာတတိရှိပြီးဖြစ်စေလည်းငါတော့ဝိပဿနာအာယုမှာတတိရှိရမယ်မှတ်ရှိရမယ်အမှတ်ရှိလို့ရှိရင်သံဃာအာယုမှာစိတ်တည်ခြင်းဖြစ်တာပဲအဲဒါတတိအမှတ်ရမယ်ဆိုတော့ဘယ်လိုအာယုမှတ်ရရှိရမလဲဆိုတော့ ဥစ္စာတစိတ်ဥစ္စာတတရားကိုရှိလို့ရှိပြီဥစ္စာတတရားရှိရဥစ္စာတဥစ္စာတ၄မျိုးရှိတယ်ဥစ္စာတ၄မျိုးဘောစရုဇတဝိပဿနာအာယုဝိပယုဇတနာကတော့ဒီဘာဝနာပုဂ္ဂိုလ်များနိုင်ရင်းနဲ့ အရိယဟိုခေါ်ဥဒိဇတ်ညုဒိဇတ်ကညုဒိဇတ်ဆိုတာကမိမိတဏ္ဍာရှိတဲ့တရားဥဇတ်ကဥဇတ်ကကိုယ်ရင်းတရားထဲမှာကိုယ်ရင်းအကြဆုံးတရားလို့ဆိုလိုတာပဲဒါကတော့မျက်စိနာနှာခေါင်းလျှာကိုယ်စိတ်ဆိုဥဇတိကရဏ6ပါးဥဇတဥဇတဆိုတဲ့အတွင်းကြဆုံးပုဂ္ဂိုလ်တ attva လို့ ခေါ်ရတော့ဒီတရား၆ပါးကံပြီးပုဂ္ဂိုလ်တ attva ခေါ်ရတာဒီတရား၆ပါးမရှိရင်ပုဂ္ဂိုလ်တ attva မဖြစ်နိုင်ဘူးမျက်စိကြည့်ပြီးတော့မြင်ရမယ်နားကြည့်ပြီးတော့ကြားရမယ်နှာခေါင်းကြည့်ပြီးတော့နားနာရမယ်လျှာကြည့်ပြီးတော့ရတာသိရမယ်ကိုယ်ကြည့်ပြီးတော့တွေ့ကြည့်ကြည့်ရမယ်နှလုံးကြည့်ပြီးတော့သိစေစနာကြံနေမှုကြည့်ကြည့်ရမယ်၆ပါးအဲဒီ၆ပါးရှိရင်တော့တ attva ဖြစ်တာပဲ၆ပါးတည်းကတချို့သုတ္တဝါတွေမှာမျက်စိမကြည့်ဘူး၅ပါးလည်းတ attva ဖြစ်နေလား သူနားမကြည့်ဘူးသူကနှာခေါင်းတို့လျှာတို့ကိုယ်တို့မကြည့်ခင်ပါရင်မှာနှာခေါင်းလျှာကိုမကြည့်ရင်မျက်စိနားနဲ့စိတ်ကြည့်နေလို့ရှိရင်ဒါလည်းကတ္တဝါဖြစ်နေတာအနည်းဆုံးမကြည့်သုံးလို့ရှိပါတယ်ကွာမကြည့်သုံးလို့ရှိနေတာစိတ်နဲ့ကိုယ်နဲ့လျှာနဲ့ကာမဘုံကတ္တဝါတွေမှာဒီသုံးခုရှိတယ် ဒီပဇနာဘုံငါတတ်တော်ရမျက်စိနာစိတ်ဒီသုံးခုဒီအာယုဘဘုံငါတတ်တော်ရကြတော့သူတို့ကစိတ်ပဲကြီးအဲဒီအတွင်းတရား6ပါးအဲဒီ6ပါးအကြောင်းပြုပြီးပုဂ္ဂိုလ်တတ်တော်လည်းခေါ်ရတယ်ဒါဣဇဒဣဇဒခေါ်တယ်အတွင်းကြဆုံးတရားအခုဒီနေရာမှာဣဇဒစိတ်ကြီး မေဥဇာတာရှိရမလို့ဆိုဝိပုဇာတာကတော့ဘုရားရဟနာပုဂ္ဂိုလ်တွေအရာဆိုတော့ဒါကတော့လူတွေဥဒါဘုရားရဟနာမဟုတ်ဘူးသူအရှင်ကျဲပုဂ္ဂိုလ်ကိုပြောတယ်မြေကုဇာတာဆိုတာမြေကိုရင်းတရားအဲကိုရင်းတရားတော့ဆိုင်ပါတယ်မြေကုဇာတာဆိုပြီးအရကတာအဆန်းဘောဂရုဇာတာဆိုတော့သမထဝိပဿနာဤအာယုံသမထယဝိပဿနာရောဆိုင်တယ် အဲမှာဝိပဿနာကြီးအာယုံဆိုလို့ရှိရင်လည်းအဲသတိဇာတာလည်းလိုအပ်တဲ့နေရာကပါဣဇာတာဣဇာတာဆိုတာကတော့အဲဒီတည်းပါဝင်သွားပြီဤဇာတာလည်းပါဝင်သွားပြီဒါကဒီမှာကိုရင်းတရားတွေကြည့်ရမယ်တဲ့ကိုရင်းမှာကြည့်တဲ့တရားတွေနေနိုင်ကြတိုင်းနာနဲ့စသည်တိုင်းတွေ့ပြီးတဲ့ဒီကိစ္စကကြံပြီးတဲ့တော့အဆောက်ပါဖြစ်ပေါ်တဲ့ကိုရင်းတရားတွေကြည့်ရမယ်ကိုရင်းတရားတွေကြည့်လို့ရှိရင် ပညာဝါအပညာဖြစ်သည်တခုရှိသမာဓိရှိပြီးတော့ရှင်းလိုက်လို့ချင်းပညာနဲ့ပြည့်စုံပထမအစယုံနာပိုင်းခြားပြီးနာမယောဂရိစိရညာနဲ့ပြီးတော့ပိုင်းခြားပြီးတော့ပညာပြည့်လာနာယောပိုင်းခြားပြီးတော့ပညာကိုယ်ထဲမှာယုံနာနှစ်ပါးကရှိရဲ့ဆိုတာပြီးအနောက်ဒီယုံနာနဲ့အကြောင်းကျိုးသက်သာပြီးဖြစ်နေတဲ့ဆိုတာပြီးအနောက်ပြီးတော့ဖြစ်ပြီးတော့ကြောက်တယ်လည်းမမြင်ဘူးအနိစ္စပဲဒီဒီတဲ့ရှင်နဲ့ဆင်းရဲဒုက္ခကြီးရဲ့ပဲ ဒီတော်တော်တစ်ခုပြန်နေအနာတ္တတရားကြီးရဲ့ပဲတဲ့ပြင်းပြင်းတူတာသိပြီးတော့မိစ္ဆာဒုက္ခအနတ္တပညာဝိပဿနာပညာတွေကျွဲ့တယ်အဲဒီဝိပဿနာပညာကိုရှင်းတဲ့အခါကာလကြတော့ဒုနာသင်္ခါရမြင်တဲ့နိဗ္ဗာန်အောင်ပြုပြီးတော့အရိယာမဉ္ဇဉ်ဖြစ်အရိယာမဉ္ဇဉ်၄ပါးတဲ့အာတမဉ္ဇဉ်တဲ့အောင်အဲဒီတော့ဖြစ်သွားလို့ရှိရင်ပြင်းရင်ကုညောင်းနိုင်တယ်အဲဝါရည်ရင်ကုညောက်သွားပါပြီ အတ္တတတိနိုင်ငံရောက်လို့ရှိရင်ဒိဋ္ဌောကဆိုတဲ့ဒုတိအောကဒုတိဝေရင်ကြီးတော့ကျင်းရောက်သွားပြီ။ဒါတော့ဆိုရင်ဒါဟန်ကြပါဘူး။ဘဝတန်မြန်ပြင်းနေတဲ့ပုဂ္ဂိုလ်တွေကဒါရရဘဝတွေမှာပါဝင်ရင်သူ့နေတော့မှီပြီးတော့အယူဝါဒရဲ့မျိုးမျိုးတွေကျင်းဒီဝါဒရဲ့မျိုးမျိုးပဲမနှံကိုများပါဘူး။အဲကိုယ်ယူနေကိုမှန်တယ်လို့ဒီလိုအောင်းနေတာသူများကြီးတွေမှားတယ်လို့ပဲအောင်းနေတာ။ နေရာဖြစ်ပြီးလို့ရှင်တော့ဘုရားမြတ်စွာဘုရားရဲ့အတိအမြင်မျိုးရှင်မြတ်စွာဘုရားဟောကြားတဲ့တရားတွေအတိအမြင်မျိုးမဟုတ်လို့ရှင်အကုန်လုံးမှားကြည့်ရတာလေဒါပဲမလို့သူဟာကမှမှန်တယ်လို့ဒီလိုရှင်းနေတာဘွာတိုင်းဘွာတိုင်းအဲသူဟာကမှန်တယ်တင်ပြီးမှားတယ်အမှန်တင်ပြီးတော့မဟုတ်တာတွေကြောက်လို့လို့ရှင်အကုသိုလ်တွေဘွာတန်မြာမှာမြင့်မြတ်ပြီးတော့သွားဖို့ရတာပဲ။ဒါများကြီးနေမှာမျိုးကျင်နေမျောသွားဖို့ရတယ်။ အမှန်တရားကြာစဉ်းစားလို့ရှိရင်ဒီကြာကြောက်ကြကောင်းတာပဲတန်ကြတဲ့တိုင်းသွားနေလို့အဲသတ္တဂတိမဲ့ဖို့သတ္တဂတိမဲ့ရောက်လို့ရှိရင်ဒီဒိဋ္ဌာကလုံရောက်သွားပြီတဲ့ဒိဋ္ဌိရည်ရင်ဒိဋ္ဌိရည်ကြောင့်မမျောတော့ဘူးညာကြပါအဲ့လိုဆိုတော့ဟန်ကြပါအဲ့ဒါပဲဒီကတော့မကြနိုင်တော့ဘောင်းမြတ်တူဝါနာဘဝလာပဲရှိဖို့ရှိတော့အောက်ထဆုံးတာဒီဒိဋ္ဌိရည်ကြောင့်လွန်တဲ့ သောတာပတ္တိမဲ့ဖို့တော့ရောက်မှနေကြရောက်အောင်အထုကြလူရပါပဲလူအထုကြတာလည်းသာရာဂံနဲ့ကတော့အထူးဒီဩဃယဉ်မှာအထူးကျော်လွန်တာမရှိပါဘူးသူကတော့သူကတော့ကာမရာဂပြဘာရတွေအာနေစီတယ်ဆိုတော့အာနေကြညှပါ နာဂာမိမျိုးကိုရောက်တဲ့အခါကာလကျတော့ကာမောကဆိုတာလွန်ရောက်တာကာမယုံကြည်ဒီကလည်းဒုက္ခပေးတာကာမကြီးရတာရှိနေတဲ့အတွက်ကာမဂုဏ်အယုံနောက်လိုက်ပြီးတော့အကောင်းဆုံးကြီးကာမဂုဏ်အယုံမရှာပြီးတော့ကြာရင်ကြာရင်လုံးဆောင်ခံစားနေကြကာမဂုဏ်အယုံမရှိရင်မနေရတယ်လို့ဖြစ်ခုနဒုက္ခရောက်အဲဒီကာမဂုဏ်ကာမယုံရင်နောက်လိုက်တဲ့အတွက်လည်းအပေလေးပါးလည်းကြားတယ်အဲဒီရမဟုတ်တဲ့ပုဂ္ဂိုလ်တွေကြားတာပါ ပုထုဇဉ်တွေကြနှကောင်းကျိုးတွေလည်းပေးတယ်အခုသောတာပန်တရားကံကတော့ကာမရည်ရင်ရှိနေတယ်လို့မယ်လေးပါတော့မကြပါဘူးဒါပေမဲ့လို့သူတို့တဲ့ဒုက္ခကြီးဒုက္ခရောက်တာပဲကာမတွေအာယုန်ပြုနေတာကာမအာယုန်တွေကိုပဲအကောင်းမြတ်တင်ပြီးတာယာနေတဲ့ကာလပါတော့သူကဒုက္ခရောက်နေတာကာမအာယုန်နဲ့ကာမအာယုန်မဆုံးနိုင်တဲ့ဖြစ်နေတဲ့ကာလပါတော့ ဒုက္ခတွေရှိနေတာပဲကာမအာယုန်တွေလုံးလုံးဆွန့်လို့ပြီးအလုံးရှိတော့ဘူးဆိုရင်ဆန်းတာနေတာအမှန်ကြအဲဒီနာဂာမိမရောက်လို့ရှိရင်အဲဒီကာမယူရင်ကြောလွန်မြောက်သွားပြီကာမအာယုန်နဲ့ဆက်ပြီးတော့ဘာမှသူမှသင်္ကေတမဖြစ်တော့နှောင့်ကြမဖြစ်တော့ဆန်းတာလွတ်လပ်သိနေကြတာပါဒါပေမဲ့ဒီကတာကမကုန်သေးတော့ဘဝယူရင်လည်း အဝိဇ္ဇာယူရင်ကတော့ရှိသေးတယ်အဲ့ဒီဘဝရင်အဝိဇ္ဇာယူရင်ရတယ်ဓမ္မဘုံတွေတက်ပြီးတော့ပြနိုင်နေတာပါတချို့တော့မဆိုးပါဘူးတော့အကြတော့ပါအရဟတမေရောက်တဲ့အခါကာလကျတော့အဲ့ဒီဘဝယူရင်ဘဝကဆိုဘဝယူရင်အဝိဇ္ဇာကဆိုဝိဇ္ဇာယူရင်အကုန်လုံးကျင်းသွားပြီဩဃ၄ပါးတော့အကုန်လုံးကျော်လွန်သွားပြီအဲဒါဩဃံတတိဒုဒ္ဒရာကအရဟတမေရောက်အောင်တရားကျင့်ပုံရသော်ရဟောတယ် ရှင်းဖို့ရင်းနေတယ်ဆိုတာသဗ္ဗရာသီလတံပံတော့သီလနဲ့ကျေးဇူးကပြည့်စုံရမယ်။နောက်တတိမာတတိရှိရမယ်။သုသမာယီတော့စိတ်တည်ကြည်ရမယ်။စိတ်တည်ကြည်ပြီးတော့ဣဇဒစိန်ကြီးကိုယ်တွင်တရားတွေရှိရမယ်။ဉာဏ်နဲ့ကြားတဲ့တဝါ၆ပါးပေါ်တဲ့တရားတွေရှိရမယ်။အဲဒီလိုရှိလို့ရှိရင်ဒီနောဝသုသဒနာပညာသိပြီးတော့အရိယာမေ၄ပါးပညာတွေဖြစ်တဲ့အခါကာလမှာအဲဒီဩဃ၄ပါးတွေရှင်းနိုင်လုံမြောက်ပြီးတော့သွားတာ။အဲဒီလိုလုံမြောက်သွားတယ်တဲ့ဒါပြ ရှင်းလုံးရှင်းပြပုဂ္ဂိုလ်ရှင်းရမယ်လမ်းစဉ်တွေကိုပေါ်ပြတယ်ဒီလိုလေးနဲ့သူကရှင်းပါရဲ့လားပေါ်လွင်ပါရဲ့လုပ်ငန်းရှိတဲ့ပုဂ္ဂိုလ်တော့လွယ်တယ်လုပ်ငန်းမရှိရင်ဒါအဆက်ကြီးတယ်ကွာတရားဟောတာတရားတွေပါဠိတွေအနဲ့သေးတို့ဓမ္မလိုအနဲ့ပြန်လို့ရရင်လည်းဘာသာပြီးတော့မလို့အားထုတ်ရမှမသိလုပ်ငန်းစဉ်မရှိရင်သူကအဆက်ကြီးသာဝရသီလသမ္မာနောခါခါချင်းသီလနဲ့ပြည့်စုံရမယ်ဆိုတော့ဒါတော့သူကသဘောပေါက်မှာပဲသီလဆိုသီလကျင့်တာသဘောပေါက် တတိမာတတိရှိတယ်ဆိုတာဘယ်လိုတတိရှိရမှာတော့ခဲရင်လည်းဒါကြရာလေးကပြရတာလည်းပြရတာတတိညာတတိကောင်းမှုပြရတာမသိကြီးသုံးပါမသိကြီးသုံးပါမှာတကားကငါးရက်အတွင်းကနေပြီးတော့ကလေးဖြစ်စဉ်ကအဲဒီကနေပြီးတော့သိတာတကားက၃ရက်အတွင်းကနေပြီးတော့အမှတ်ရလာတယ်အဲ၃ရက်အတွင်းက မှားရတဲ့ကလေးကသူ့အမေကသူ့သားကိုဖြစ်တော့ငုံပြီးတော့နားနဲ့ကပန်းနေသူ့ကိုကြတော့အဲ့ဒါကမှားရငါရဲ့ဖြစ်တာကတော့ဟိုတဲ့ကြီးကသမင်းသမင်းဘွားကိုဒါနိုင်တော့သူကဩတာအဲ့ဒါကမှားရဒါကဘယ်လောက်မှတ်တူကောင်းတော့ဆိုလို့ချင်းနူရတာညူရတာသူတွေအကုန်သွက်တော့ခဲသွက်တဲ့ခါပြောနေတယ်တော့ပြောသွားသူမိဘဘိုးဘွားတွေ သူ့အဆိုးကဘယ်သူသူ့ဖွားကဘယ်သူသူ့နေကဘယ်သူသူ့စေကဘယ်သူအဲသူ့ရဲ့ညီကိုရဘယ်သူတွေအဲသူ့သားသမီးရဲ့ရှင်ရဲ့ဘယ်သူတွေသူတွေပါလေကျွန်းနေနေတာပြောဆိုမျိုးတွေအဲနောက်တစ်ယောက်ကနောက်တစ်ယောက်ကအဲဒီလိုပဲပြောဆိုပြီးတော့ပြန်ကြတော့သူကအကုန်လုံးပြောနိုင်တယ်ဆိုတာကိုအဲမှတ်တင်ရသိကောင်းတာဟုတ်လားအာဟောကြတော့ကောင်းတယ်ဒီလိုပုဂ္ဂိုလ်ကလည်းဒီလိုမှရှိတယ်လို့လားအာဟောကြ ဒီတစ်ခါကခါရကမှာမြတ်စွာဘုရားအပိလောဒီဒီရောတာတော့ကျောင်းတော်မှာသတင်းသုံးမိနေတဲ့အခါမဟာနာမင်းကမြတ်စွာဘုရားမင်းများလျှောက်ထားအာရီမင်းများလျှောက်ထားတယ်ဆိုတော့ ပါဒကဖြစ်ကုန်ဥပါဒကဒီလနဲ့ပြည့်စုံကုန်သရာတရားပြည့်စုံကုန်သာရဆွန်ကျဲခြင်းနဲ့ပြည့်စုံကုန်ပညာနဲ့ပြည့်စုံကုန်ယတနာ၅မျိုးမင်းများကြောက်တာအစဉ်တိုင်းမင်းများနဲ့မြတ်စွာဘုရားအစဉ်တိုင်းဟောကြားပြီးတော့ထားဒါရီကဥပါဒကဥပါဒကမတွေ မြဲတမ်းလိုက်နာကျင့်သုံးမှုရာတွေပါပဲသူကလည်းနားလည်ပြီးသားတွေပါပဲအသေးစားနေတော့ဒီထဲမှာပါပါဘူးကဒါပေမဲ့မကြဘူးတဲ့ပုဂ္ဂိုလ်ရှင်းနေကြားပြီးတော့ခိုင်မြဲတာချင်းကျိုးကြည့်ဒီဥစ္စာဥပဒကာစိတ်ပုံကိုမင်းများလျှောက်ထားဒိဋ္ဌာဝတ္တနုခောခန္တီဥပဒကောဟောတိခန္တီများစွာဘုရားဒိဋ္ဌာဝတ္တပဲညလောက်ဖြင့်အဲည ရှင်းသုံးနေရှိတော့ဥပါဒကောကိုယ်ရရာဝသိကကောဥပါဒကာမီဒီဟောဒီဖြစ်ပါသည်ဥပါဒကာဆိုတာသိကကိုယ်ရတဲ့ပုဂ္ဂိုလ်တော့အရိယာရှိသစ္စာက ဥပါဒကမျိုးကိုစောက်ထားအဲမြတ်စွာဘုရားဥပါဒကမျိုးကိုသိကြတယ်။ရာတော်ကမဟာနာမဘုဒ္ဓံတရဏံဂတောဟောတိဓမ္မံတရဏံဂတောဟောတိသံဃံတရဏံဂတောဟောတိဣဒ္ဓဝဒဟောမဟာနာမဥပါဒကဟောတိမဟာနာမမဟာနာမေရာတော်ခေါ်အကျဉ်းခါနဲ့ဟောအကျဉ်း ရင်ညှားလိုက်ဘုရားမြတ်စွာဘုရားကိုရဏံကိုယ်ဝေယဟုတတော်ရှိကတိဟောတိသိဓမ္မရဏံငတောတရားတော်ကိုယ်ဝေယဝေရှိကတိဟောတိသိနာငရဏံငတောသံဃာကိုကိုယ်ဝေယဝေရှိကတိဟောတိသိမာနာမမာနာမင်းအတ္တအတ္တဝတ္တဤညလောက်ဖြင့်ဥပါဒကော ကိုယ်ပဲသိကသူဥပါဒကာညီဟောဒီဖြစ်၏ယောက်ျားကိုဥပါဒကပါဠိလိုခေါ်တယ်ဗျာဒီကပါဠိပါဠိလိုဥပါဒကဗမာလိုကတော့ဥပါဒကဆိုပြီးပြန်လာကြအိမ်မှာမျိုးသမီးတွေတော့ဥပါသိဥပါသိကာလို့ပါဠိကရှိတယ်ဗမာလိုလည်းဥပါသိကာလို့ခေါ်ရတာပါပဲဒီကသမာဝါယအာရုံဥပါဒတိလို့လည်းခေါ်တယ်ဥပါဒကဥပါဒတိဗမာဝါရအလုံး အာရိလည်းကတော့ဥပါဒဥပါတိကလို့ခေါ်တယ်။ယရနာ၃ပါးကိုသိကတဲ့ပုဂ္ဂိုလ်။လောကမှာတတ္တဝါတွေကမေးရအံတွေကြောက်ရွံ့ပြီးတော့အာကိုရဆရာကြီးအာကိုရသိကကြ။တော်ရီတောင်းနေနတ်တွေပုဂ္ဂိုလ်တွေသိကကြတယ်အများကြီးပါပဲ။မျိုးတိုင်းမျိုးတိုင်းက ဆိုရတဲ့စိတ်ရသူကလည်းသူရှိနေတာမရင်ကြီးတဲ့ပုဂ္ဂိုလ်တွေကမရင်ကြီးတဲ့လက်သူတို့မှာအကိုရကိုရရှိနေတာနဲ့နတ်တွေပါလေကိုယ်ကြရတယ်သူတို့ရင်ကြီးတဲ့လက်ရင်ကြီးတဲ့လက်သူတို့မှာကိုယ်ရရတယ်ပါရတရားတွေဆိုတာရှိတယ်ဒါလည်းပဲစောစောကြီးတိုင်းကညာတော့ပြင်နတ်တွေပါလေနတ်တွေကနေတခုကြီးဆရာဖြစ်သွားသူကဒီလိုပါလုံးအလောကလုံးအသေးရတယ် ဒီလောကလုံးကိုဖန်ဆင်းနိုင်တဲ့ဘုရားဆိုပြီးတော့ဒီလိုကိုယ်ွယ်ရဥပါဒနဲ့သူတော်သူရတဲ့ဥပါဒကာတွေဖြစ်နေတာပါပဲဒါပေမဲ့လို့ကိုယ်ွယ်ရအဖြစ်မဟုတ်တာတွေကိုယ်ွယ်ကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေကတော့ကိုယ်ွယ်သိကြခြင်းအကျိုးတွေကိုဒီလိုမျှော်လင့်တဲ့အတိုင်းမရဘူးဘုရားမြတ်စွာဘုရားဤသာသနာတော်မှာတော့ဘုရားတရားတန်ခါဆိုတဲ့ ရဏသုံးပါးကိုယ်ရှိတတ်တယ်ဘုရားသစ္စာ၄ပါးတရားလုံးစုံကိုကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂလာပြုတော်မူသောဘုရားဘုရားဆိုတာကတကုတ်ပါမျက်နှာတွေပါလေမဟုတ်ဘူးဒီဥစ္စာကတော့တရားမှန်တွေကိုပြုတော်မူတဲ့ဆရာရေးကြည့်တာကအမှန်ပြုတာရေးကြည့်တာအမှန်ပြုလို့ရှိရင် ကောင်းစားချမ်းသာအောင်လို့သင်ပြန်အားထုတ်နိုင်မှန်မရှိလို့ရှိရင်တော့ကောင်းနေမယ်သင်ပြီးတော့အားထုတ်မဟုတ်တာတွေလည်းဖြစ်တာပဲလောကလည်းဒီလိုပဲမိမာလာနာမသိလို့ရှိရင်မိမာလာနာတွေလျှောက်လို့ဆန္ဒလေးနဲ့သင်ပြီးတော့လုပ်ရမယ်တော့ကြာဆင်းရဲဒုက္ခတွေရောက်တာပဲမိမာနေလို့ရှိရင်ဒီမကောင်းနေတဲ့ပုဂ္ဂိုလ်ဒေဝဝေဒနာပြောလို့နေသင်ပြီးတော့ဒီကောင်းသင်ပြီးတော့စမတော်တာတွေစမ်းနေရောသေးတာပဲဘုံတော်သေးရဲ့ အဲအမှန်ကန်သူ့ဟာရေးကြည့်ရတယ်ဒီလိုကံလာပြတဲ့ပုဂ္ဂိုလ်ကမှဒီကောင်သိမှမသိဘူးသိမှသိလို့ရှိရင်အဲဒီသိကောင်သိမှစားလိုက်ရင်ရောဝေဒနာပြိုက်လောကမှာလည်းကြီးပွားရေးလုပ်ငန်းရှင်တွေဆန်းတာဖို့လုပ်ငန်းရှင်တွေဆိုတာရှိမိမာသိတဲ့ပုဂ္ဂိုလ်ကမိမာတိုင်းလုပ်လိုက်လို့ရှိရင်အကျိုးကျေးဇူးများပါလားဒီပွားချမ်းသာသမဏနဲ့စပ်ပြီးတော့အရေးကြီးတာကတော့ သဗ္ဗံနေရာလုံးကြောက်ပြီးတော့ခုနဆင်းရဲတွေငြိမ့်သွားဖို့ဒါရည်ကြည့်ပါတယ်။ဒီကတည်းကငြိမ့်နေခြင်းလည်းပဲမိမိတို့လိုလားတဲ့လူချမ်းသာတွေနာချမ်းသာတွေအောင်စားချမ်းသာမှုတွေရဖို့အဲဒီမြောက်ကျင်းနဲ့မြေမောက်ကျင်းအသက်ရှင်ခြင်းနာခြင်းနဲ့စသည်ဖြင့်ကျိုးတွေရဖို့ဒါကအရေးကြီးပါတယ်။အဲဒီတော့အရေးကြီးတဲ့ကျိုးတွေကိုကြည့်အောင် ကိုယ်ပဲသုခတဲ့ပုဂ္ဂိုလ်ဥပဒကဘာတွေကိုယ်ပဲရတော့ဆိုလို့ရှိရင်ဘုရားမြတ်စွာဘုရားကိုယ်ပဲရတဲ့အဲဒီမိမလာမနေလို့ကိုယ်ပဲဉာဏ်ဖြင့်သိတော်မူတယ်ဘုရားသင်္ကေတရားအစစ်မှန်တွေကိုသိရသင်္ကေကြောင့်ဖြစ်တဲ့တရားကိုသိရသင်္ကေကြီးကသင်္ကေကြီးနဲ့တရားကိုသိရသင်္ကေကြီးကြောင့်ဖြစ်တဲ့အကျင့်လမ်းမှန်ကိုသိရ ယဉ်ကျေးကတော့ဒီလေးခုပါပဲသစ္စာလေးပါပဲအမှန်တရားလေးပါအတ္တရာတွေလည်းမရှိပါဘူးဘာတွေလဲဆိုလို့ရှိရင်ဆင်းရဲတရားတွေပဲဆင်းရဲလည်းမရှိတာဘာတွေလို့ရှိနေကြလဲဆိုချမ်းသာလို့ရှိတယ်အဲဆင်းရဲဆင်းရဲခြင်းချမ်းသာဖြစ်တာပဲအဲတော့ဆင်းရဲဖြစ်တရားဘာတွေလဲဆိုရင်အဲဒီဆင်းရဲဖြစ်ပြီးပြီးတာလို့ဆင်းရဲဖြစ်ပြီးပြီးတော့ပြန်နေတော့ချမ်းသာဖြစ်ခြင်း အဲဆင်းရဲစိတ်တွေကဘာတွေလဲဆိုတော့ရှိရင်မိမိတို့တဏ္ဍာမှာရှိနေတဲ့ယုံနာတရားတွေကဆင်းရဲစိတ်တွေပဲဒုက္ခသစ္စာတရားတွေပဲနေစီရမြင်နိုင်နာကကြားနိုင်နှာခေါင်းကနားနိုင်လျာရတာစသဖြင့်ကိုယ်ကတည်းကတည်းကဆန့်ကျင်နေတယ်။ဉာဏ်ကပြည့်တွေ့နေတာလေ။ဆင်းရဲတရားတွေဒုက္ခသစ္စာတရားတွေပဲဒါတွေ။ဒါကလည်းလောကတတ္တဝါတွေအများကတော့ ဒါရီကဆင်းရဲမှမပြီးဘူးဆင်းရဲလို့မသိဘူးကောင်းတဲ့အာရုံနဲ့တွေ့ပြီးကောင်းကောင်းလေးကိုခံစားနေရတာလေအကောင်းကြီးရဲ့တဲ့ဒါလိုထင်တယ်။ဒါဆင်းရဲတွေချမ်းသာခြင်းနဲ့အဲ့ဒါကိုဝိဇ္ဇာဆိုတာပဲ။ဝိဇ္ဇာသစ္စာလေးပါးမသိဆိုတာအဲ့ဒါလွဲတွေကြောက်ပြီးဘယ်လိုမသိတာမဟုတ်ဘူး။ဒါတွေကိုချမ်းသာလို့ဆိုရင်ချမ်းသာလို့ဆိုတာသိနေတယ်။ဉာဏ်ကောင်းနေကောင်းဉာဏ်ရလို့ရှိရင်ချမ်းသာတဲ့အကြောင်းကောင်းအနံကောင်းအစားကောင်းအကျိုးစီကောင်းနေတယ်။ တွေ့ပြီးသာသနာရင်ကောင်းတယ်။ကောင်းတဲ့အာယုန်နဲ့သိကျစဉ်းစားကြံပြီးပြီးတော့နေရတာကောင်းတယ်ဒီလိုသာရနေကြ။ဒီကောင်းတယ်လို့ထင်နေတာတရားလားအဝိဇ္ဇာတွေပဲ။ကောင်းတယ်လို့ထင်တော့ကောင်းတယ်ထင်တဲ့ဥစ္စာတွေကိုသာအနိတ္တမှုရှိတာ။သာအနိတ္တမှုရှိတာတော့ဒါတွေရဖို့ရ။သွဲလန်းရဖို့ရအားထုတ်အားထုတ်တော့သင်္ခါရတွေရှိတယ်ဝိဇ္ဇာတွေပြသင်္ခါရဝိဇ္ဇာရဲ့သင်္ခါရတွေပြတယ်ဆိုတော့ဖြစ်နေ။ င်္ခါရအာရုံမှုဖြစ်တာဤသင်္ခါရတွေအကျိုးပေးတာဘဝတွေဝိညာဉ်နာယသရဏသာသဝေဒနာဆိုတဲ့အကျိုးတရားတွေဖြစ်အဲဒီအကြောင်းတရားနဲ့အကျိုးတရားတွေဒီလိုဖြစ်နေတာပဲအဲဒီတော့ဖြစ်နေတဲ့တရားတွေအဲဒီကဉာဏ်ဉာဏ်နာသာသိသိသိနေတာကဝိညာဉ်နာသရဏသာသဝေဒနာဆိုတဲ့တရားတွေလည်းအကျိုးတရားဆင်းရဲတွေပဲဒါလေး။ဘာဖြစ်လို့ဆင်းရဲတယ်လဲဆိုလို့ရှိရင်ဖြစ်ပြီးပြတ်သွားတော့ အားကိုးတာမရှိလို့ဆင်းရဲတရားတွေအဲဒီဆင်းရဲတရားတွေမတော်ရဘူးဆင်းရဲတရားတွေနဲ့တွေ့နေတာမတွေ့ကြလည်းမရဘူးဘဝပြီးဘဝတွေ့အားကြောင့်တွေ့နေတယ်ဒါတွေဆင်းရဲမှမရှိလို့ဆန္ဒတင်ကောင်းတယ်ဆိုတော့ပါနေတဲ့ဆဲလမ်းပြီးတော့ဘုရားဆန္ဒအောင်အားထုတ်နေတဲ့အမှုကံရဝိညာဏသလာရဏဖာလဝေနာဆိုတဲ့ဒီတရားတွေဒုက္ခတွေသာသာသာသာဖြစ်နေတာဒုက္ခဒီကြောင့်အလုပ်တွေလုပ်တဲ့ဒုက္ခတွေဖြစ်နေ ဒုက္ခဒီကံလောကရာလို့ဆိုမြစ်တာယာမှုရတာကိုဆင်းရဲတွေကိုဆင်းရဲမှပြီးတော့ဆန္ဒတွေဆိုမိသားနှိမ့်တယ်။ဒါကနှိမ့်တယ်လို့ရှိရင်တော့အဲ့ဒါကိုရအောင်လို့အားထုတ်အားထုတ်တော့ကံဒီကံကြီးတော့ဘဝသိစိတ်နာနေဖြစ်ကုန်တာကိုဉာဏ်ပါလာပါလာဝရဏတွေဖြစ်တယ်။အဲဆင်းရဲကြောင့်တရားကြောင့်ဉာဏ်ကြောင့်တော့အားသာကဖြစ်ဖြစ်နေတဲ့ဆင်းရဲတွေဖြစ်နေတယ်ဆင်းရဲတရားတွေလည်းဆိုတာမြတ်စွာဘုရားမှန်နိုင်ပြီ။အဲဒီဆင်းရဲကြောင့်တော့ မဂ္ဂင်7ပါးတရားအားထုတ်ရတယ်မဂ္ဂင်7ပါးတရားဓမ္မရိတိစိုက်တဲ့တရားတွေအဲဒီတရားတွေအားထုတ်လို့အမှန်တိုင်းသိမြင်တဲ့အခါမှာသင်္ဒုက္ခငြိမ်းနိဗ္ဗာန်ဆိုတာပြည့်သင်္ဒုက္ခငြိမ်းတယ်အဲဒီသင်္ဒုက္ခအမှန်တရားသင်္ဒုက္ခအမှန်တရားသင်္ဒုက္ခငြိမ်းတဲ့အမှန်တရားသင်္ဒုက္ခအလုပ်မဂ္ဂင်7ပါးတရားဒါတွေအမှန်တိုင်းသိတာမြတ်စွာဘုရားပဲကိုယ်ဉာဏ်ဖြင့် ဒီတရားတွေရှာလို့ကိုယ်ပိုင်တွေ့ပြီးတော့ဒီတရားတွေကိုဟောတာအဲဒီဟောတဲ့အတိုင်းတရားတွေလိုက်နာပြီးတော့ရှင်းမှရှင်းရတာတကယ်မျိုးမှာမဟုတ်လို့ရှင်းလက္ခဏာမျိုးနေတာကာမဒုက္ခဆရာမဖြစ်နိုင်ဘူးကာမမှန်စွာဒုက္ခဆရာဒုက္ခမျိုးနေဒုက္ခဆုံးနေအခုဒကနာတွေမျိုးနေတာတွေလည်းရှိတာပဲလေမြင်ကောင်းလို့ရှင်းစိတ်ကောက်လိုက်မျိုးရောင်းလို့ရှင်းပြီးရောင်းပြီးအောင်လို့ကိုယ်ရတာဆန်းဆန်းရတာ ကိုယ်တော့ဆရာကထားလိုက်ထားရတာထိုင်နေစားပြီးရင်ပြီးရင်လည်းဒီလိုဒီမှာလည်းကြည့်ရတယ်ဒါတော့နေရင်ဇာကားလိုက်တယ်ဒါတော့မုဒ္ဒိဆင်းရဲတွေငြိမ့်ရအဲဒီတော့တစ်ခဏတစ်ခဏငြိမ့်ရတယ်ကြည့်ရတာလည်းအများကြီးငြိမ့်တာမဟုတ်ဘူးအများကြီးငြိမ့်တာကတော့အာမုဒ္ဒိတနာစသဖြင့်ကိလေသာတွေအကုန်ငြိမ့်တာတဲ့ဒီတရားတွေမဖြစ်ပေါ်မှပဲဝိညာဏသနာသာသဝေဒနာဆိုတဲ့ယုံနာဆင်းရဲတရားတွေမဖြစ်တဲ့နဲ့ငြိမ့်တယ်အဲဒါကိုမြတ်စွာဘုရားကြည့်ပြီးတော့ တရားတွေဟောထားဟုတ်လားဘုရားအလုံးစုံသောတရားတွေပြီးတော့မြတ်စွာဘုရားအဲဒီမြတ်စွာဘုရားကိုဗုဒ္ဓမြတ်စွာဘုရားကိုတရဏံကိုယ်ကိုရာပြီးတော့စက်ပြီးဆရာအရှင်မှာအားကိုးရပဲတဲ့တကယ်အားကိုးရပဲလောကမှာအထူးညာဆုံးပုဂ္ဂိုလ်ကဒီဗုဒ္ဓမြတ်စွာဘုရားကိုသိရတဲ့ပုဂ္ဂိုလ်လည်းလောကမှာမရှိဘူးအမြင့်မြတ်ဆုံးပဲအဲဒီဗုဒ္ဓမြတ်စွာဘုရားကိုယ် သူကရှင်အားဖြင့်ဝန်တော်မှာလည်းကောင်းမှုတွေရနိုင်တယ်တော့ဗမယာကွာတွေမှာလည်းကောင်းမှုတွေရနိုင်တယ်။ဒီကတည်းကလည်းနိဗ္ဗာန်တရားအောင်လည်းကောင်းမှုတွေရသွားနိုင်တယ်လို့ယုံကြည်ပြီးတော့တရားကိုကိုယ့်ရဲ့သူကဒီဗုဒ္ဓံတရဏံကိစ္စအနေနဲ့မှာဘုရားသာသနာဝင်ပုဂ္ဂိုလ်တွေအနေနဲ့ကလေးတွေကလည်းသူကလာတာပါလား။အဲလို့တော့လည်းတော်တော်သူကတဲ့ပြည်ကျမှလေးလေးနဲ့နဲ့သူကတယ်ငယ်ငယ်တုန်းကတော့သူများပြောတာနဲ့ဒီလိုသိနေတာသိကြတယ်လောက်ပါတာမဟုတ်ဘူး။ ဒီကတဲ့ရေကြတာမှာမြတ်စွာဘုရားသိကြရဖြစ်တယ်တဲ့ဒီထဲမှာအမှုကြီးကိုသိကြတယ်ဘုရားသနာတော်အနေနဲ့မြဲမြဲပဲတရက်တန်တာဖြစ်လာမြတ်စွာဘုရားဟောတော်မူတဲ့တရားတော်နဲ့တရားကိုတရားနိဗ္ဗာန်တရားလောကုတ္တရာတရား၉ပါးအဲဒီလောကုတ္တရာတရား၉ပါးရောက်ရတဲ့ဒေသနာတွေရှင်မှုရှင်မှုကြံမှုဒေသနာတွေဟောတာအဲဒီတရားရကိုယ်ရရပဲကိုယ်ရသိတဲ့ နဂုံနိဗ္ဗာန်ဆိုတာကတော့တကယ်သိရဖြစ်တယ်နဂုံနိဗ္ဗာန်ရောက်တော့စေတနာတရားကလည်းဒီစေတနာနည်းကိုကြားမှနားလည်မှသိမှပြည့်နိုင်တာဒါသူလည်းအကုရဖြစ်အဲဒါမြတ်စွာဘုရားဟောကြားတော်မူတဲ့နဂုံနိဗ္ဗာန်စေတနာတရားတွေဟူသောတရားတော်များကိုကိုယ်ရဲ့သိတာပါပြီဆိုပြီးတော့ကိုယ်ရဲ့သိတာဒါလည်းကတော့ငါနဂုံတရားတရားနာပြီးတော့ ဆိုချက်ချင်းတရားတော်တရားတော်ကိုယ်ပဲသိကြတာပဲနောက်သံဃာရှိတဲ့ခါကျသံဃာရောကိုယ်ပဲသိကြကြပထမစတုန်းကတော့သူတို့ဒီလိုပဲနတ်တွေပါလေသူတို့ဘာသာတရားတွေရှိတာကိုအဲ့ဒါတွေကိုယ်ပဲသိကြနေရတာနေကြောင်းလဲပြီးတော့သိကြတရားမင်းတော်မှာပထမစကတော့ဇမာကြီးရှိခိုးနေဆိုတာကိုဇမာကြီးရှိခိုးဇမာပဲယူတည်ကြည့်နေဇမာသူတို့ဆရာပဲအဲနောက်ပြန်ဆိုပြတရားနာပြီးတော့တရားရတော့တဲ့အခါကျတော့အဲဒီဇမာရှင်မကိုတော့ပဲနဲ့ မြတ်စွာဘုရားပဲသိခိုးပါတော့မယ်လို့မြတ်စွာဘုရားကိုယ်ပဲသိတာပါလို့ဆိုပြီးတော့ကြောက်သားတယ်အဲဒီလိုပဲမြတ်စွာဘုရားတစ်ချက်တုန်းကဆိုလို့ချင်းဒီလိုသိရနာတဲ့ပုဂ္ဂိုလ်တွေကအသာကဘုရားအကြောင်းနဲ့သိနေတည်သေးဘူးသာသနာဝင်မဖြစ်သေးဘူးအဲဒီလိုပုဂ္ဂိုလ်တွေတရားနာပြီးတော့တရားသဘောကျသွားတဲ့အခါသာရဏကိုထောက်တည်ကြတာအကုန်တန်လို့ခေါ်တော်မှာတော့ဗုဒ္ဓနဲ့တူတူပါပဲဗုဒ္ဓံကရမံသစ္စာနဲ့ မင်းသာသိက္ခာမင်းသာညသောဘုရားလည်းကိုယ်ပဲသိကြပါတဲ့တရားတော်လည်းကိုယ်ပဲသိကြပါတဲ့သံဃာတော်လည်းကိုယ်ပဲသိကြပါတဲ့ဆိုပြီးတော့တရားကိုယ်ပဲသိကြရင်တရားတော်လည်းတရားလည်းကိုယ်ပဲရတာပဲကိုယ်ပဲရတာပဲတရားတော်မူတဲ့တရားတော်တိုင်းပြည့်နေတဲ့သံဃာတွေလည်းကိုယ်ပဲရတာအာကိုရတာပဲသုံးခုလုံးကသိသေးတယ်ပါပဲညသာဘုရားအမြင့်မြတ်ဆုံးလို့ဒီတရားကိုယ်ပဲလည်းတရားတော်မူတဲ့တရားတော်လည်းပဲတရားထဲမှာလည်းအမြင့်မြတ်ဆုံးပဲအဲဒီတရားတော်ပြည့်နေတဲ့သံဃာတော်တွေ အရိယပုဂ္ဂိုလ်7ပါးမနတိတာပုဂ္ဂိုလ်4ပါးဘောနတိတာပုဂ္ဂိုလ်4ပါးအရိယပုဂ္ဂိုလ်7ပါးအဲဒီအရိယပုဂ္ဂိုလ်7ပါးဘင်္ဂါရောလို့ခေါ်တယ်အဲဒီဘင်္ဂါရောလည်းပုဂ္ဂိုလ်ရဖြစ်တော့တာပဲအပုဂ္ဂိုလ်ရဖြစ်တော့တာပဲနောက်ဆုံးချင်းချင်းအထုတဲ့ခါကာလကြတော့ကိုယ်တိုင်လည်းပဲဒီဘင်္ဂါရဲ့ဘာဝင်ဆင်းနဲ့ဘာဝင်ဖြစ်ပြီးတော့သွားဘင်္ဂါဘင်္ဂါရဲ့ဆင်းဝင်ရတယ်အဲဒါဘုရားတရားသံဃာယရဏသုံးပါးကိုယ်ဝယ်ရှိတဲ့ပုဂ္ဂိုလ်က ဥပါဒကမြဲတဲ့အမျိုးသားဆိုရင်ဥပါဒကခေါ်တယ်မျိုးသမီးဆိုရင်ဥပါဒိတာဆိုမှသိတာဝါရဥပါဒကူတဲ့ဥပါဒိခေါ်တယ်ဥပါဒကဥပါဒကူဆိုပြီးဒီအစာကြီးကြီးတဲ့အဲပါဠိတော်နဲ့ပါဠိဝါရနဲ့ဆိုရင်ဥပါဒကဥပါဒိတာဆိုတော့နည်းနည်းကြိုးတော့ဖြစ်လာမှာဥပါဒကဥပါဒိတာမဆိုပြီးတော့ဒီရပြောရ ဥပါဒကဖြစ်တယ်အမျိုးသားဆိုဥပါဒကအမျိုးသမီးဆိုဥပါဒိကာမဖြစ်ပြီးအဲဒါဘုရားသာသနာဝင်အဖြစ်ဖြစ်တာပဲဘုရားသာသနာဝင်ဘုရားဘာသာဝင်အဖြစ်ဆိုတာဘုရားတရားသံဃာရဏသုံးပါးကိုယ်ရဲ့ရှိတဲ့ပုဂ္ဂိုလ်ဟာသာသနာဝင်ဖြစ်တယ်ဘုရားတရားသံဃာတွေအမြင့်မြတ်ဆုံးလို့စိတ်ထဲမှာအလေးမြတ်ပြည့်နေတဲ့ဒါလားပါလို့ဒီတရားနာကောင်ကမပြည့်ဘူး အဲဘုရားတရားသံဃာရက်ပဲပို့ပြီးတော့လေအလေးမြတ်ပြုကြကောင်းတယ်လို့ထင်တယ်ဒီဆုံးတစ်ခုကိုအားကိုးရတယ်ဆိုရင်တော့အဲ့ဒါလည်းငကုံပြည့်ပုဂ္ဂိုလ်ဖြစ်ဖြစ်နာဖြစ်ဖြစ်သမာဓိဖြစ်ကောင်းတဲ့မုံကဘုရားဖြစ်ဖြစ်အဲအမြင့်မြတ်ဆုံးအနေနဲ့အားကိုးလိုက်လို့ရှိရင်ရိုသေပြုကိုယ်ရဲ့စိတ်ကလို့ရှိရင်အဲ့ဒါငကုံပြည့်တယ်အဲဒါလည်းငကုံ ပြီးနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဥပါဒကပဲလို့ဒါသိသိကြပါတယ်။မာနာမမာနာမဣဒဝဒဤများလောက်ပြီးတရားတရားသံဃာသစ္စာလေးပါးတရားမှန်တိုင်းပြီးတော်မူတဲ့ဘုန်းကြီးတရားပြီးတော်မူတဲ့ဘုရားမြတ်စွာဘုရားအဲဒီဘုရားမြတ်စွာဘုရားဟောထားတဲ့မဲ့လေးပါးကိုလေးပါးနိဗ္ဗာန်ဒေသနာတရားအဲဒီဒေသနာတရားတော်နဲ့ညီနဲ့ဘုရားရအောင်လို့ ကောင်းစွာကျင့်နေတဲ့လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်သီလသမာဓိပညာကျင့်နေကျင့်နေတဲ့ပုဂ္ဂိုလ်အပေါင်းအဲဆရာကြီးဆိုရင်အရိယာမေလေးပါးရောက်နေတဲ့မေပုဂ္ဂိုလ်လေးပါးအရိယာပုဂ္ဂိုလ်လေးပါးရောက်နေတဲ့ပုဂ္ဂိုလ်ကိုလေးပါးအဲအရိယာပုဂ္ဂိုလ်7ပါးပေါင်းသံဃာတော်အဲဒီဆရာဆရာသံဃာတော်ကိုအမြင့်မြတ်ဆုံးအနေနဲ့ကိုယ်ကိုသိတဲ့ပုဂ္ဂိုလ်ဟာတဲ့ဥပါဒကမိဣဒဝတ္တညလောက်ဖြင့် ဥပဒကဘိုးဝေရာစိတ်ကိုဘိုးဝေစုကကဥပဒကနိမိတ်ယောဂီသံဥပဒိကမှာနိမိတ်ဟောဒီသိနေတဲ့ဆရာဗျာသိကြပါတယ်ဒါကတော့လေဤဤရပါပဲဒီတုတ်ထဲမှာသူကအစဆုံးဆိုဒီဘက်ကစပြီးတော့ဟောရနောက်တစ်ခါကျတော့ဒီလာအကြောင်းဟောရမယ်ဒီလာလည်းပဲဒီမှာရှင်းကြတာပါပဲဒါပေမဲ့ဒီတုတ်ထဲမှာသုံးပေါင်းနဲ့သင်တိုင်းမှာဟောရ အဲဒါကြောင့်အခုကတော့ဥပါဒကကတော့ပြည်သားတွေကြားပါပြီအဲဒီဥပါဒကကုံနဲ့ဒီသစ္စာမရအချင်းသစ္စာဥပါဒကဖြစ်ပြီးတဲ့နောက်ဒိဋ္ဌိဥပါဒကတရားနဲ့တရားအားထုတ်ကြသစ္စာလေးပါးတရားကိုယ်တိုင်သိသွားရင်ဒိဋ္ဌိဥပါဒကဖြစ်တာပဲတရားကိုမြင်တော့တာသာမန်ပတ္တနာမံပတ္တိ ဒီတိုင်းဆရာဘုရားနာရဏနိသနိဓမ္မနာရဏနိသနိသံဃာနာရဏနိသနိဆိုပြီးဆောက်ကြည့်တာဆရာမကျင့်ရတဲ့လူစားလေးပါမှန်တိုင်းမရီသေးလို့သုတ္တကရဏဂုံမရှိဘူးရှားဘူးလားနဲ့ဆရာတရားသံဃာကိုယ်ပဲရှိတယ်ဆရာအားထုတ်လို့သစ္စာလေးပါးတရားမှန်တိုင်းပြီးသွားပြီအယူဉာဏ်နဲ့တည်းပိုင်းခြားပြီးရဲ့အိစ္ဆရုကနာတသဘောကြီးပိုင်းခြားပြီးရဲ့ဒီသာသနာညာပြည့်စုံလို့သုဏသင်္ခါရမင်းနဲ့နိဗ္ဗာန်မျက်မှောက်မြင်သွားပြီနိဗ္ဗာန်မြင်တော့ ရောဓသစ္စာမြင်တာဒုက္ခသစ္စာရောဓဆန့်ကျင်တဲ့မသိရင်းတဲ့တရားတွေသိကျင်တဲ့တရားတွေသိရတွေပဲမကောင်းတဲ့တရားတွေဒီလိုလဲတော့မဟုတ်ဘူးအဲ့ဒါတွေဖြစ်တဲ့ကာယနေတာလည်းသမှုရိယပဲမကောင်းတာတွေပဲအဲဒီသိရင်းအောင်လို့သိသိပြီးတော့နေတဲ့လောကီမြတ်ရှင်မှာစပြီးတော့နိဗ္ဗာန်ကိုမြတ်စွာဘုရားပြပါတဲ့တရားတွေဟာချင်း ငြိမ်းငြိမ်းချမ်းရှိတယ်အရှင်လန်းကောင်းအရှင်းမှန်နေပဲဒုက္ခတွေကတရားမှန်နိုင်တွေ့တယ်ဒုက္ခတွေကတရားမှန်နိုင်ပြီဆိုလို့ရှိရင်ဒီတရားဟောတယ်ဘုရားဘုရားကြီးဘုရားမှန်တယ်လို့ဘုရားလည်းပဲတွေ့တယ်အဲဒီဘုရားဟောတဲ့တရားလည်းကိုယ်တိုင်တွေ့တယ်သမန်ပတ္တန်တော့တရားတွေ့ပြီဘုရားတွေ့သံဃာလည်းပဲတွေ့တာပဲသံဃာလည်းပဲကိုယ်တိုင်ပဲအရိယသံဃာလည်းအပါဝင်ဖြစ်တာသံဃာဆိုတာ ငါလိုကျင့်ကြံအားထုတ်ပြီးတော့တရားတွေသိနေပုဂ္ဂိုလ်ပဲဆိုတာဒီမှာတွေ့ရတာတန်ခါလည်းတွေ့တာတရားတရားတန်ခါတွေ့တော့သိက္ခာတရဏဂုံပြီးသွားတယ်တဲ့ဒီတရားထုတ်နေတဲ့ပုဂ္ဂိုလ်ကဒီသိက္ခာတရဏဂုံမတည်သေးရင်လည်းဒီရောက်ဒီပြီးရင်လည်းတိုးတက်တယ်တိုးတက်အောင်ကြိုးစားပြီးအားထုတ်နေကြဒါကြောင့်ဒီနေ့တော့ရာဒီဒီဒီတရားတွေတိုးတက်တယ်တိုးတက်အောင်ကြိုးစားအားထုတ်ကြတယ်ပြင်မိမိတို့ကလာတော့မညာပညာနိဗ္ဗာန်ကို ဉာဏ်ဉာဏ်သာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေ။သာသာ